လာသံပြည့်ရဲ့ဉာဏ်အကြနဲ့ဖြစ်ပါရဲ့ဒီကနေ့ကစပြီးတော့ဟောဖို့တရားတော်မိကျငါးရမှာမိဇိမနိကေကမူလပါဏာတပါဠိတော် သံလူခတောဆိုတဲ့တရားကိုဟောဖို့ပြည်စဉ်ထားပါတယ်ဒီတရားကိုခုထပ်ပြီးတော့ဟောရတာကအကြောင်းရှိပါတယ်လွန်ခဲ့20ခုနှစ်ဝါဇုလာကအဲဒီကစပြီးတော့လည်းဒီဟောဘူးပါသည်ငင်ကလည်းဟောဘူးပါတယ် အဲဒီ20ခုနှစ်ကဟောတော်ကအတန်ဖန်းထားတဲ့တရားတွေဘုရားကြီးရှိနေပါတယ်ဒါပေမဲ့အဲဒီကျိုးကိုယ်တွေထဲမှာသွတ်သွတ်နေရမှာအသာဟောင်းနေနေရောပြီးတော့နေရောကျုပ်သွေးနေတာလည်းအကြောင်းတစ်ခုရှိပါတယ်သူကလည်းပဲကျိုးတွေကလိန်ကုန်တော့ကောင်းမပြီးဘူးလို့ဆိုပါတယ်ဒါနဲ့ဒီနာလေကတုတ်တရားဆို

အလိုနဲ့အောင်ကျင့်ရတယ်အလိုလိုနဲ့ကျင့်အောင်ကျင့်ရတယ်အလိုများနေလို့ရှိရင်ငါတော်ရိုက်တယ်ဆိုတော့မကြောက်ဘူးမလိုရမဲ့နေရမယ်လောကဘက်ကဒီကြီးရုံနဲ့စပြီးတော့လိုရမဲ့နေရမယ် တရားတော်ကနေဂုံကြီးကြီးကိုဆိုကြခြင်းလို့အဲဒီပဂါကနာတော့ဒီတော်ရည်နဲ့စပြီးတော့လေလူမနေရမယ်ဘုဒ္ဓတရားနေတာတောင်းမှပညာမသိခြင်းနဲ့ပညာကိုဟောပြလို့တော့စိတ်မရှိဘဲနဲ့လူမနေရမယ်ဒီကဘုဒ္ဓတရားသာသနာ့ငါတနေတာတောင်းမှ အဲသူများကိုဒီအောင်လို့မိမိကိုယ်တိုင်ဟောပြခြင်းမရှိရဘူးတဲ့ဒီလိုလူနေရတရားတွေကျင့်သုံးပါလို့တရားပြုလုပ်နေတဲ့တရားတွေလည်းအဲမိမိကဘယ်လိုအားထုတ်ကြလဲဘယ်လိုတရားတွေရလာတဲ့သောတာပန်ဖြစ်နေတဲ့သဒ္ဒါကအနာကဉာဏ်ဖြစ်နေတဲ့စသည်ဖြင့်နှလုံးသားတွေကသူများကြည့်အောင်ပေါ်ပြခြင်းမရှိဘဲနဲ့လူရမဲ့နေရမယ် အရိယာပုဂ္ဂိုလ်ဖြစ်ဆိုလို့ရှိရင်တော့လာတော့လူမက်ကနည်းနေပါလေသူကပေါ်ပြခြင်းမပြီးပါဘူးဒီမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့ပေါ်ပြခြင်းရှိမှာပေါ့လေဗန္တုတိကြောင့်လည်းလည်းမင်းရာဇမြပစ္စည်းနဲ့ကောင်းပြီပစ္စည်းသေးပစ္စည်းရာဇမြပစ္စည်းနဲ့ရောင်ရဲနိုင်ရမယ်အဲဒီကုန်အရေးကြီးပါတယ်။ဘာလို့သပြုလိုတာကို အောင်မပြရမယ်ကိုမအရေးကြီးတွေလူနေလို့ရှင်ချင်းဒုံးနေပါလေစိတ်ထိတ်တယ်လို့ပဲအဲဒီလိုပဲမိမိစိတ်ဓာနာမှာဖြစ်ပွားနိုင်တဲ့ဒီလိုဓာတ်တွေကိုအောင်မအောင်လဲအောင်ကျင့်အောင်ကျင့်တဲ့အကျင့်ကိုသံလေထအကျင့်လို့ခေါ်ပါတယ်အဲဒီသံလေထအကျင့်ကိုဒီသံလေထတုတ်ကပေါ်ပြထားပါအဲဒီသံလေထတုတ်ကို ဒီနေ့စပြီးတော့ဟောရမယ်အရင်တော့ဟောတော့ကခုနကတည်းကဟောရတယ်အခုလည်းပဲခုနကတည်းကလည်းမယ်မဟုတ်ဘူးကွာကြီးကြီးတဲ့သူကြီးကဒီဘက်ကတော့ဝိပဿနာတရားအားထုတ်နေတဲ့ပုဂ္ဂိုလ်များအတွက်လည်းအသုံးကျတယ်။တရားအားမထုတ်တဲ့နဲ့အလွတ်နေတဲ့ပုဂ္ဂိုလ်တွေအတွက်လည်းအသုံးကျပါတယ်။ကုသိုလ်ကောင်းမှု လူလားတဲ့ပုဂ္ဂိုလ်တွေအကုသိုလ်ဘယ်လိုလဲပုဂ္ဂိုလ်တွေအတွက်ဟာဒီတုတ်တရားကြီးကအကျေစုထားပါတယ်သမထာကြောင့်နေတဲ့ပုဂ္ဂိုလ်တွေလည်းသုံးကြတာပဲအိမ်မှာနေတဲ့ပုဂ္ဂိုလ်တွေလည်းသုံးကြတာပဲအလုံးလုံးတိုင်းလည်းသုံးကြတာပဲဒီနာလိခတို့ကအားလုံးနဲ့ဆိုင်ပါတဲ့အဲဒီတန်လိခတို့ကို ဘာကြောင့်ဟောရတယ်ဆိုတာကစပြီးတော့ပြောရမယ်သာရပါမမြတ်စွာဘုရားမာဝတိကြီးဇေရံကျောင်းတော်မှာပြင်းသိမ့်ပြီးတော့နေပါတယ်အဲဒီခါမှာသင်္သာရုပုတ္တရာကြီးညီဖြစ်တဲ့မဟာကုဏဆိုတဲ့ယာနာမထေရဒီနေ့တော့ခါမှာဘလသမဘဝင်စားပြီးမရင်သုံးနေပါတယ် ညာနာမရှိသေးဆိုတာကြောင်းသူမရှိရင်သမာဓိတို့ဝင်စားပြီးတော့နေကြတာပါပဲဒီနေ့ကုန်ဒီနေ့ကသမာဓိဝင်စားနေတယ်ဇာကုနေဇာရှင်သေးနေဟောဇာရှင်ဟောဒီနေ့ချိန်မှာဆိုရင်သမာဓိဝင်စားပြီးတော့နေကြဒါကြောင့်အဲဒီမဟာကုဏမထေရ ဒီနေ့လုံးရတ္တဖရသမဘာဝင်စားရတ္တဖရသမဘာဆိုတာနိဗ္ဗာန်အာယုန်ကြီးနိဗ္ဗာန်ကိုရောက်ပြီးတော့နေတဲ့သမဘာပါပဲလောကကြီးရာတွေရည်ရကြကြတွေအဲဒီလိုအာယုန်ကြီးစိတ်ညောက်ခွန်းနဲ့ယုံရတဲ့ခါဆင်းနေတဲ့နိဗ္ဗာန်အာယုန်ထဲမှာဒီလိုဝင်နေကြတယ် အဲချိန်ချင်းတဲ့သဘောလေးကိုသိရောက်ပြီးတော့နေတာအရဟတဖလားသမဘာသောတာပတိဖလားသမဘာလည်းဒီတိုင်းပါပဲသရိုင်းဖလားသမဘာလည်းဒီတိုင်းနာယိဖလားသမဘာလည်းဒီတိုင်းပဲအဲဒီနိုင်နေတာနဲ့မနိုင်နေတာဒါပဲပို့ပြီးတော့ကြွားတယ်အရဟတဖလားသမဘာဆိုတော့အနောက်ကျင်ပြီးတော့အလိုရှိတိုင်းနိုင်နေနိုင်တာပေါ့ဆိုတော့သမဘာဝင်စားပြီးတော့နေနိုင်တယ် အဲဒီသမာဘကညနေခင်းမှာသမာဘကသာသာပြီးတော့ကမောကသွားတာလာရောက်ပြီးတော့လူတွေသွားသိခိုးပြီးသင်္နေလောက်ပါတော့ရမှထိုင်နေပြီးတော့မြတ်စွာဘုရားကိုမင်းများလျောက်ထားပါတယ်ရောက်သားပုံပါဠိရောဟာရောက်သားပုံရောရောက်သားပုံလည်းပါဠိနဲ့အနေအသေးနဲ့ မြတ်စွာဘုရားသူကြားပုံနဲ့ပါဠိနဲ့နည်းနည်းပဲအစတော့ပါဠိနဲ့နည်းနည်းအစရနာမဒီပိတ်ရဟောပြောပုံနဲ့ပြုကလေးပေါ်သွားမှာယာယိမာဗန္တိမိဂရိတာဒိဋ္ဌိယောလောကေဥပ္ပဇံတိအတဝါရသုတယတဝါလောကဝါရသုတယတဝါအာရုံဝါနုကောဗန္တိဘိက္ခုနောမနတိကရောတော ဝေဝမေတ္တာဒုက္ခနာဘာနာဟောတိဝေဝမေတ္တာဒုက္ခနာမတုနိတေဟောတိမဟာဂုဏမတူရမယ်ဆိုတော့ကြာကြောက်သားကိုဖြစ်တုံကပါဠိဘာသာနဲ့စကားတွေကဖြစ်နေတော့အဲဒီလိုပဲပါဠိဘာသာနဲ့လည်းကြောက်သားတယ် အခုတော့ဘုပရိသတ်ကတော့ပါဠိဘာသာနားမလဲဗမာလိုပြန်ရအောင်မပြန်လို့လေးပဲပြောအောင်မယ်။ဗန္ဒီမြတ်စွာဘုရားအတ္တဝါရပုတ္တဥတဝါအတ္တဝါရနှင်းသတ်တံဤဖြစ်ကုန်သောလောကဝါရပုတ္တဥတဝါလောကဝါရနှင်းသတ်တံဤဖြစ်ကုန်သောမေဃဝိတာနာဂဝမယာဣမာရတိယောခြင်း အယူအမြင်တို့သည်ဇာယမဒိဋ္ဌိယအကျဉ်းမှားသောအယူမြင်တို့သည်လောကီလောကနာဥပ္ပေသံသည်ဖြစ်ပေါ်နေကြပါသည်ရှင်ဗျာလောကမှာအယူအမြင်တွေမိစ္ဆာယူမှားသောအယူတွေရှိကြပါလေဗျာတဲ့မှားသောအယူတွေဖြစ်နေကြပါလေ ငါတော့ယူရတမျိုးတော့တော့မဟုတ်ပါဘူးတဲ့အများကြီးပါပဲနေကြဝိညာအများကြီးပဲလူဝါဒတွေဆိုတာလောကအများကြီးပါပဲအနာကိုများပါတယ်အဲဒီဝါဒတွေကဘယ်လိုဖြစ်လာလဲဆိုလောကဝါအတ္တဝါဒအသုတံယုတ်တာအတ္တဝါဒနဲ့စပြီးတော့ဖြစ်ပါတယ်ဗျာလောကဝါဒအသုတံယုတ်တာလောကဝါဒနဲ့လည်းစပြီးတော့ဖြစ်ပါတယ် ဒီတော့ကဟိုခေတ်တုန်းကပြောတဲ့စကားတွေကိုအတ္တအသက်ရှင်နေတဲ့အကောင်လောကဆိုတာလည်းပဲသတ္တဝါပါပဲသတ္တဝါကိုပဲလောကလို့ခေါ်တယ်အတ္တလောကသင်္ခါရလောကဥပ္ပဒါလောကဆိုရယ်လောကသုံးမျိုးတွေကဒီမှာတော့လောကဆိုတာသတ္တဝါကိုပဲလောကလို့ဆိုပါတယ်ဒါတော့ ဟောရတာပြောတယ်နဲ့တူတယ်တော့တူတူပါပဲအတ္တဆိုတာနဲ့လောကဆိုတာတူတူပါပဲအတ္တဝါရနဲ့စပ်ပြီးတော့ဘယ်လိုဖြစ်တယ်ဆိုတော့ရူပံအတ္တတောသမနုပါဒတိရူပံယုတ်ကိုအတ္တတောအတ္တဟုအသက်ရှင်နေတော့ကောင်းသမုပါဒတိဓမ္မဤယုတ်ကိုအသက်ရှင်နေတဲ့ကောင်းမဲတော့

ရူပသမယအတဏံအတ္တကရုပ်ကိုပြီးတော့မှပြီးနေတာရုပ်ထဲမှာအတ္တကပြီးနေတယ်ဒီလိုယူဆရပါလားလည်းရှိပါတယ်အဲကိုကြီးတစ်ကိုယ်လုံးပြန့်နှံပြီးတော့ပြီးနေတယ်လို့ယူဆလည်းရှိတယ်အသက်ရှင်နေတဲ့အသက်ကောင်ကကိုကြီးတစ်ကိုယ်လုံးပြန့်နှံပြီးပြီးနေတယ်လို့ဒီလိုလည်းယူဆတယ် အကျိုးကနှလုံးထဲမှာကြီးနေရတယ်လည်းယူဆအမျိုးမျိုးယူဆကြတာပေါ့လေအိန္ဒိယမှာတော့ကျမ်းဂန်နေတဲ့အတူကြာကြီးတယ်အဲဒီလိုဆိုလာမို့ဒီပြနေရရတော့ဗမာပုဂ္ဂိုလ်ရဲ့နေရာချင်းတော့ဘယ်လိုလည်းမဟုတ်ပါဘူးဒီလိုပဲအသက်ရှင်နေတဲ့အကောင်နဲ့ယုံနေတာအတူတူလိုပဲဆွဲလမ်းတယ် အားမဟုတ်ရင်လည်းပဲဒီလူကိုကြီးရဲ့မှာလက်ရှင်တွေကောင်းရှိတယ်ဒီလိုရင်လည်းပါဏိယဆွဲလာအတ္တမူဝရူပံအတ္တနိအတ္တဘော၌ရူပံရုပ်ကိုသမုပ္ပါဒတိခြင်းမြင်အောင်လို့အဲအတ္တရုပ်ကအတ္တဘောမှာတည်နေအတ္တကိုကြောင်းပြီးရုပ်ဟာဖြစ်နေရတာပဲရုပ်ကအကြောင်းဉာဏ် အတ္တကအကျိုးအဲဒီလိုနေရာအတ္တကအကြောင်းနေရာယုတ်ကအကျိုးကိုပြောမှန်းသိတော့ယုတ်ကအကျိုးယုတ်ကအတ္တမိဝါရူပံအတ္တကိုပြီးပြီးယုတ်တရားတွေရှင်းနေတယ်လို့ကိုယ်လေးဆန်းလိုက်ဆန်းလိုက်ထားလိုက်အဲဒါတွေအတ္တကလုံးနေတယ်လို့ပြောတာပေါ့လေသူကိုယ်အောင်ဆောင်းထိုင်အောင်ထောင်းသွားအောင်လာအောင်လုပ်ကြအောင်အတ္တအသက်ရှင်နေတဲ့အကောင်ကလုံးနေတယ်လို့ဒီလိုသင်မဆွဲလာတာပါ ဒီလိုပဲဆိုရနေကြတာပဲအိန္ဒိယကကြံနေတာမဟုတ်ဘူးလောကကြီးအကုန်လုံးကြံနေတဲ့ဒီဝါဒတွေကသာဝေကျမ်းကလည်းပြည်ပြည်သားကပေါ်လာတာနဲ့မပေါ်လာတာဒါတော့ပဲသူ့တယ်လို့ဒီလိုဆွဲလာနေရတာရှိနေတာပဲအဲဒါအတ္တဝါဒနဲ့စတဲ့အယူမှားရဲ့သင်္ကြန်အားဖြင့်အတ္တကောင်ဆိုတာရှိတာကိုမဟုတ်ဘူးမကြည့်ပဲနဲ့

ဒီညာတော့ဒါကိုယ်တော့ဆန်းလိုက်ဆိုင်နေတာလဲကိုယ်ကြီးရတယ်စိတ်ကြီးရတယ်ဒီတိုင်းဒီတိုင်းဟာအတ္တကတော့နေတယ်လို့ဒီဉာဏ်နဲ့အတ္တကအတူတူပဲအဲသင်္ခါရပြုမြင်မှုနဲ့အတ္တရောစနေတယ်ဒီလိုပြောလားတနည်းအားဖြင့် သင်္ခါရပြုမှုကိုမအတ္တရာပြုနေတယ်။တနည်းအားဖြင့်အတ္တဘောမှာသင်္ခါရပြုမှုကပြည့်နေတာအတ္တအကြောင်းပြုပြီးတော့ကိုယ်လက်ဆန်းတဲ့တိုင်းဆက်ပြုမှုတွေပြည့်နေတယ်လို့ဒီလိုဆိုလာတယ်တော့သင်္ခါရသင်္ခါရခန္ဓာနဲ့စပ်ပြီးတော့လည်း၄ပါးဆိုလာကြည့်တယ်။ဝိညာဉ်နဲ့ခန္ဓာစိတ်ပြီးပြီးနဲ့စပ်ပြီးတော့လည်း၄ပါးဆိုလာကြည့်တယ်။

အယူမားတို့က20ကြီးရဲ့လောကဝါရဏစတူရဖြစ်တဲ့အယူမားကလည်းစိတ်ကူးကြည့်ပါလေဒီမှာတော့နည်းနည်းပြောရမယ်စိတ်ကူးတွေချုပ်ခွေးသွားမယ်အိန္ဒိယကဆွဲလာနေအကုန်လုံးပြောရင်တရားတို့တွေနားမလည်ဘူးသဗ္ဗတောလောကောလောကဆိုတဲ့တ attva ဟာမြဲတည်နေတယ်အတ္တပါပဲဒိဋ္ဌိနဲ့အကောင်တ attva ဟာ

ဒါကတော့ဗမာလူယူဆတာနဲ့နည်းနည်းတူးတဲ့ဥစ္စာကတော့ဗမာလူတန်းယူဆနေတာဝိပါဒနာညာမဲ့ညာဖြင့်တရားအဖြစ်မှနေဇုံနာတရားအဖြစ်မှနေမသိသေးရင်အဲ့ဒီလိုပဲဆွဲလောက်ရှိတာပဲဆွဲရမှာပါလေဒါတော့တူးနေတယ်ဥစ္စာသိရင်ချင်းနှာခေါင်းကထွက်သွားကြလို့လို့ပဲနားကထွက်သွားကြလို့လို့မိဝါနဲ့ကို

အဲဒီဘဝကဒီကံလို့ရှိနေတဲ့ဘဝပြောင်းဒီလိုပဲခန္ဓာအသစ်မှာဝင်ဖြစ်ခန္ဓာအသစ်မှာဝင်ပြီးအတ္တကတော့ပြည့်တယ်လို့မရှိဘူးသူတို့ယူဆတာခန္ဓာကိုယ်ကြီးကပါယုံကြည်ကြီးကပါပြည့်အတ္တကတော့မပြည့်ဘူးဒီလိုယူဆတယ်ဘယ်တော့မှမပြည့်ဘူးယူဆတယ်အဲဒီပုံစံကြီးဆိုရင်နိဗ္ဗာန်လည်းသူကမရောက်တော့ဘူးသူကပြည့်မှမပြည့်တော့ဘူးအတ္တအများကြီးနေတော့အဲဒါသတ္တရာတိကြီးခေါ်တယ် အတ္တတတော်လောကလောကဆိုတတ္တဝါမမြဲဘူးလို့မြဲတာကိုသိနာမဘူးမကြုံမြဲရှိတာပဲသိသိမြင်ဘာမှမရှိတော့ဘူးလောက်သွားတယ်အဲလိုကဒါကဥစ္စရာတိခေါ်တယ်ဒါလည်းရှိတော့ကနည်းနည်းပါးပါးရှိပါတယ်အခုဒီကာလတော့ဗျာမများလာတယ်ဥစ္စရာတိကြက်များဒီတော့ကတော့ ဩဇရာတိတိုက်တဲ့ပုဂ္ဂိုလ်ကနည်းတယ်သာသရာတိတိုက်တဲ့ပုဂ္ဂိုလ်ကများတယ်အခုတော့သိလို့ရှိရင်ဘာမှမရှိတော့ဘူးဒေဝီကြီးတာပဲလို့ဒီလိုယူဝါဒတွေညံ့အနောက်နိုင်ငံကနေပြီးတော့ကြာကြာနာကျန်စာရင်းနဲ့ရေးစင်းရင်းအဲဝါစင်းရင်းမို့ရတယ်သောရကတက်ဖို့ရတယ်ပါတယ်ဒါလည်းသူတို့ယုတ်ဒီသင်ပြီးတော့ရေးတာတော့စာရေးကြတယ်ကောင်းတယ်ဘုရားသူကအဲဒီကောင်းတော့သူကအဒီဝါဒကို

ယုံနာခန္ဓာအစဉ်ပဲရှိတယ်အကြောင်းကျိုးအကြောင်းရှိရင်ကျိုးပြရဆက်တယ်ဝိဇာကြောင့်သင်္ခါရဖြစ်သင်္ခါရကြောင့်ဝိညာဉ်ဖြစ်စသည်ဖြင့်ဒီလိုအကြောင်းကျိုးတွေဆက်တယ်တဘောကပြေရဆိုရတဲ့ထူးဆန်းမဟုတ်ဘူးယုံနာအစဉ်နောက်ဆုံးယုံနာအစဉ်ပြတ်သေးသွားတာပဲအသက်ရှင်နေတယ်လို့ခေါ်ဆိုရတဲ့ယုံနာအစဉ်ပြတ်သေးသွားတော့ဒီလိုလို့ခေါ်ရတယ် ဒီတော့ကလုံးလုံးပြီးရတော့ဆိုဘယ်လိုလဲပြီးတာမဟုတ်ဘူးကားလို့ဆိုတာအဲဒီလေတာမကျင်းသေးရဲ့ဘဝရဲ့ယုံနာခန္ဓာနဲ့နေတယ်မှာယုံနာဖြစ်ဖြစ်ပြန်တယ်အသိဖြစ်တာပဲဟိုဘဝဘဝဟောင်းကဖြစ်ကြောင်းလာတာတော့မဟုတ်ဘူးဘဝဟောင်းမှလည်းမြင်ပြီးကြားကြားပြီးမြင်စားပြီးဖြစ်ဖြစ်နေတာမြင်တဲ့စိတ်ကလည်းကြားတာမဟုတ်ကြားတဲ့စိတ်ကလည်းမြင်တာမဟုတ်ဘူးမြင်တဲ့စိတ်ကကြားကြားတဲ့စိတ်ကလည်းကြားတယ်သို့တော်လည်းပဲ စိတ်စိတ်ရှိတဲ့နောက်စိတ်ပြီးတော့ဖြစ်တယ်အဲဒီအကြောင်းကျိုးတော့ဆက်ဆက်တယ်အဲဒီလိုပဲဒီလိုကကာလကြာလိုက်ချင်းဘဝမှာယုံနာနေဖြစ်သွားတယ်ဘဝတုယုံနာဖြစ်တယ်ဆိုတာအသေးသေးတာပဲအဟောင်းကလာတာတော့မဟုတ်သို့တော်လည်းပဲဘဝအောင်ကယုံနာနေလည်းကျင်းတော့မကျင်းဘူးအကြောင်းကျိုးရတယ်ဆက်ဆက်တယ်အဲဒီလိုယုံနာအကျင်းသားလည်းအမှန်အားဖြင့်ရှိရဲ့အသက်ရှင်နေတဲ့အကောင်အများကြီးနေတဲ့အကောင်ရဲ့လို့မရှိဘူး

ကိလေသာကုန်ကျင်းတဲ့ဉာဏ်သာဖြစ်တဲ့အခါကာလကျတော့နောက်ဆုံးဆုံးတော့ပုံရင်းတဲ့အခါမှာဘဝရည်ရင်းတာအပြစ်မဖြစ်ဘူးငြိမ်းသွားတယ်လို့လူကကြည့်ရတာဒါကအယူမှမဲ့အဲဒီလိုအယူမှအမြင်မှပြောင်းတော့တရားကျင့်သုံးရတယ်လေ့လာရတယ်မှတ်သားရတယ်အန္တဝါလောကအနန္တဝါလောကလောကလောကဆိုတ attva အတ္တဝါအပိုင်းခြားရှိနေတယ် တ္တဝါအပိုင်းခြားရှိနေလူတကောတ္တဝါတခုလူတကောတ္တဝါတခုဆိုတော့အပိုင်းခြားလို့ရှိနေတာပေါ့လေအာလူကိုကြည့်ကြတော့တကောလုံးပြန်နာမီအတ္တကအသက်ရှင်တဲ့ကောင်ကကြီးနေတယ်ဒီလိုယူဆကြလည်းရှိတယ်နှလုံးရင်းထဲမှာကြီးနေတယ်ဒီလိုခါသေးသေးအဲဒီလိုယူဆကြလည်းရှိတယ်ဒါအပိုင်းခြားရှိတဲ့အတ္တပဲအဲဒီယူဝါဒကအနန္တပါအပိုင်းခြားရှိဘူးတဲ့ အဲပုဂ္ဂိုလ်သတ္တဝါတွေအကုန်လုံးဟာပြောက်သေးပဲပြောနေတူရဘုံညှောက်တော့ကွဲနာမဟုတ်အကုန်လုံးအဲဘုရားသခင်ရဲ့အတ္တကြီးကနေပဲ့ထွက်လာတာလေဒီအတ္တလေးတွေဟာအကုန်လုံးဒီလောကလုံးမှာရှိသမျှသတ္တဝါတွေဟာပြောက်သေးတူရဲ့တကူတဲ့ဒါတွေတော့ဘုန်းသမီးကျန်ပေါင်းပြီးတော့နိဗ္ဗာန်ဝင်ရမယ်လို့သူယူဆတာကိုသူတို့အဲဒီလိုအနန္တဝအပိုင်းခြားကြီးလို့သူယူဆတာလည်းရှိတယ်อืม သိကြီးရတယ်ဆောက်ပြီးယူထားတာလို့ပါပဲဒီယူဝါဒလို့ဆိုတာကတော့ဗန္ဒေကသာယအတ္တဝါရသုတယတဝါတဝါရနှင့်စပ်ပြီးမူလို့ဖြစ်ကုန်သောလောကဝါရသုတံတဝါလောကဝါရနှင့်စပ်ပြီးမူလို့ဖြစ်ကုန်သောမိသားစုသားများသောကုန်ရာယမာတိပြုသောအခြင်းမာယံသာယဉ်မြင်တဲ့ဒီလောကလောကနဲ့ဥပ္ပေသံဒီဖြစ်ပေါ်နေကြပါသည်ရှင်ဗျာ မန္တေငါဇာရယအာရုဏဝမနတိကောတောအစမြ၌သာလင်းနှလုံးသွင်းသောဝါနှလုံးသွင်းငါးပါးသာလင်းဖြစ်သောဒိဋ္ဌိနောယဣဒာတံဒိဋ္ဌိနံဧဝဤနှလုံးသွင်းခြင်းဧဝဤတို့စရနှလုံးသွင်းငါးများဖြင့် စိတ္တသာတိနာဣမာရောယဉ်ညင်းတို့ကိုဘာနာပေခြင်းဖြင့်ဟောဒီဖြစ်ပါသလားရှင်တရားဧဝံဤတို့စရင်လုံးပင်အားမြတ်ဖြင့်စိတ္တသာတိနာဣမာရောယဉ်ညင်းတို့ကိုပရိသေရောဘေစံညင်းမြေဟောဒီဖြစ်ပါသလားရှင်တရားလို့မိတ်ဆက်ပါတယ်အဲဒီအရင်မှားတွေကို အာထုခါသရှိတယ်အာထုခါသနဲ့ပဲပင်နေမှာလားတဲ့ဒီလူကတော့သာပါပဲတရားအာထုခါသရှိတယ်သမာဓိတော့ရတာကရှိတယ်ပင်နေမှာပဲလားအဲဥပ္ပကိလေသာဆိုတာရှိပါရဲ့ဝိပဿနာဉာဏ်ကြောင့်ဖြစ်တဲ့အကြောင်းနဲ့ဒီဒီပါဠိစသည်အဲ့ဒါတွေသိမြင်တာမျှနဲ့ ပင်နိုင်ပါသလားအထုခါသာအစာပိုင်းကြီးနဲ့ပင်နိုင်ပါသလားလို့မဟာကုဏမေကမင်းလျောက်ပါတယ်ဒီလိုမရရင်အကြောင်းကလည်းရှားကြမဟုတ်ဘူးအခြေရောပုဂ္ဂိုလ်တွေကအဲ့ဒီလိုယူဆရှိနေလို့လေအဲသူတို့အာထုတဲ့သမာဓိလေးရရုံနဲ့ကိစ္စပြီးပြီဟွန်းမိစ္ဆာယူမာရကြီးတွေရှင်းပြီ လိုယူဆကျိုးလည်းညာနာပြုပြီးလို့ယူဆတာလည်းရှိတာပေါ့လေအဲဒီလိုယူဆမယ်ဒီလိုလည်းဝိပဿနာစအာဒုက္ခစကြည့်တယ်ဒီလိုကြောကြောနည်းနည်းပြတာနဲ့တရားရအောင်တရားပြည့်စုံပြီးတရားဆုံးပြီးဆိုပြီးတော့ဒီလိုယူဆတယ်ဒီခုကာလလည်းရှိတယ်ဟိုကျေးဇူးမှတော့မဟုတ်ဘူးဒီလိုမှဆရာလက်ထက်တော်မှာရှိနေမှာတော့ဒီကာလသားရှိမှာပေါ့အများကြီးရှိမှာဟိုတုန်းကမြတ်စွာဘုရားကဒေဇာတိကြကြဟောပြောနေတာညာနာပုဂ္ဂိုလ်တွေတိကြကြညွှန်ပြတယ် အဲဒီခေတ်တုန်းကတောင်မှဒီလိုဇာအာဒုက္ခသာလေးနဲ့တမာရိယရဲ့ညာလေးနဲ့လူကြကြပြည့်စုံညာလေးနဲ့တရားရည်ရပြီတရားပြည့်စုံပြီလို့ဒီလိုသင်္မာတဲ့ပုဂ္ဂိုလ်ကရှိနေသေးတာကိုအဲလိုရှိနေသေးတယ်ဒီတော့ခုနေတာဆိုတော့အများကြီးနေမှာပေါ့อืมတဲ့တဲ့မမတော့ဘယ်သူပဲဝါကြီးပြောလို့တော့မပြေဘူး ဒါတွေကရှိနေတာပဲအမှန်စင်စစ်ကတော့ယုံတရားနံတရားတွေအနိစ္စဒုက္ခအနတ္တသဘောတရားတွေတိုင်းနေနေပြီးဒီမှာနိဗ္ဗာန်ဆိုတာတွေ့နိုင်ပါတယ်အဲ့ဒါတော့ကြတော့မြတ်စွာဘုရားသိရှင်းပါလေအဲ့ဒီလိုမသိသေးဘဲနဲ့တရားဓုရနေတာတွေသမာဘဝင်စားနေတာတွေရာဇဝိဇ္ဇုံတွေဆိုတာတွေကတော့ ဒါတွေကတော့အာရကြတယ်မဟုတ်ဘူးကျင်နာကြတယ်မဟုတ်ဘူးမာဇိစိကတော့တရားရတဲ့တရားပြည့်စုံတဲ့ဆိုယူတရားနာတရားပိုင်းခြားပြရမယ်ယုံနာနဲ့ကိုယ်ရဲ့ရှိတယ်ဆိုတာကိုယ်ပိုင်ဉာဏ်နဲ့သိရခဏမစက်ဖြစ်ပြနေတာတွေ့ပြီးတော့အိဋ္ဌမမြဲတဲ့တရားတွေကြီးတယ်ပဲသိကြည့်ကြခြင်းနဲ့နှိမ့်ဆက်နေတဲ့ဒုက္ခဆင်းရဲကြီးတယ်ပဲပုဂ္ဂိုလ်သားတော် အသက်ကောင်းရင်လည်းတကယ်ဘာမှမရှိဘူးသူသဘောတည်းသူဖြစ်ရနေတဲ့သဘောတရားမျှပြီးတော့ပဲလို့ဒီလိုသိတဲ့အိသဒုက္ခအနတ္တအပညာနဲ့ပြည့်စုံရမယ်။နည်းနည်းဖြစ်ုံနေမှုတူမနာကိုရင်းနေအောင်အဲဒီလိုပြင်းပြင်းရတယ်ရုံနာသင်္ခါရချုပ်ရင်းတဲ့နိဗ္ဗာန်ရောက်သွားမှမိစ္ဆာဒိဋ္ဌိတွေဆိုတာကျင်းတာဒါကြောင့်မြတ်စွာဘုရားဒီလိုဖြေပါတယ်။ ယာယိမာစုံနာလူကဝိတာဒုတိယောလောကေဥပ္ပဇံတိအတဝရသုတယတဝါလောကဝရသုတယတဝါယတာစေတဥပ္ပဇံတိယတာသာနုသင်တိယတာသဗ္ဗံရာဂရံတိတံမေတ္တမမမေတ္တာမတဝိနမေတ္တာတတိယမလေယဒါဝရသမပညာယပတ္တတော်ဒေဝမေတ္တာတံဘာနာဟောတိဒေဝမေတ္တာတံပရိနိဒေဝဟောတိ ဇုံနာသစ္စာဇုံနာအတ္တဝါရသုတဝတဝါအတ္တဝါရမေသတ္တမူနိသုကုံသောလောကဝါရသုတဝတလောကဝါရမေသတ္တမူနိသုကုံသောအနေကဝိဒါအများပါကုံသောယာယိမာတိပြုရောခြင်းမှားတော့ယဉ်မြင်တဲ့ဒီလောကလောကနှုတ်ကိုဇံသူဖြစ်ပေါ်နေရှိကြကုန်၏ဧတာဤမာရယဉ်မြင်တဲ့ဒီယထာသဖြင့်ခန္ဓာ၅ပါး၌ ဥပ္ပေဇာနိဖြစ်ပေါ်ကုန်ရတာကသင်္ခါရ၅ပါးနဲ့လူတင်ဒီသိဉ္ဇေရတာကသင်္ခါရ၅ပါးနဲ့လူသမုဒ္ဒသရံဒီသွားမို့ဖြစ်ကုန်မပြတ်ဖြစ်ကုန်ဤဒါယတံသို့သောဤခန္ဓာ၅ပါးတရားကိုနေတ္တမမဤဒီကငါဤဥစ္စာမဟုတ်နေသောမသမိ ညီညီရငါတော်မဟုတ်နမောသောအတ္တဤသူရငါ၏အတ္တတော်မဟုတ်ဤသူဤသို့သမပညာရာမစွာသူသောဝိပဿနာပညာမေပညာဖြင့်ပါတာတော်မြင်သောပုဂ္ဂိုလ်အဝါမြင်ရှိတော်ဧတာတံဒုတိနံဒီမိစ္ဆာယုံမြင်တို့ကိုဒီမှာတော့ယုံမြင်တို့ကိုပါဏပေရှင်ဟောတိဖြစ်၏တကံဧဝံဤသော အနိစ္စဒုက္ခအနတ္တသဘောကိုမြင်ခြင်းဤတတဒုက္ခနာဟုမှားတော့ယဉ်ဉာဏ်တို့ကိုဘာနာတခြင်းရောသူစီဧဝံဤတို့နိစ္စဒုက္ခအနတ္တသဘောကိုမြင်ခြင်းဧတတဒုက္ခနာဟုမှားတော့ယဉ်ဉာဏ်တို့ကိုဒီတဲ့ကိုသွန်လို့ခြင်းရောသူစီဒါနဲ့ဆိုဘုရားရှိတို့ကတဲမလို့အမေနဲ့ပြေနဲ့ အရိယာသဘောပေါက်ဖို့သိမလွယ်ဘူးနားလည်ဖို့တဲမလွယ်ဘူးဆိုမေးတာကဒီဒီလိုအတ္တဝါဒနဲ့စတဲ့လောကဝါဒနဲ့စတဲ့မိစ္ဆာကြီးအမှားတွေရှိနေပါတယ်ဒါတွေကအထုဘာကြနဲ့ကျင်းသွားပါလားလို့ဘယ်လိုမေးလဲသစ္စာပြောပြတာကအဒီအတ္တဝါဒလောကဝါဒနဲ့စတဲ့ဒီဝါဒတွေရှိတယ်အဲဒီဝါဒတွေသိရဖြစ်တဲ့တရားရှိပါတယ်အဲဒီတရားကို မေတ္တာမှမလေသောအမတုနာမေသောအတ္တလို့မြင်လို့ရှိရင်သိတယ်ဒီလိုကြည့်တယ်အဲဒီမေတ္တာမှမလေသောအမတုနာမေသောအတ္တလို့မြင်ပုံလေးရတော့တဲမလို့ခန္ဓာ၅ပါးတရားတွေမိမိကိုယ်ထဲမှာရှိနေကြတာ အဒီဒီကိုယ်ထဲမှာခန္ဓာ၅ပါးတရားတယ်ဆိုတာပြီးတယ်ယုတ်ကတမျိုးအယုတ်ဆိုရုပ်ကိုကြီးတစ်ခုလုံးပေါ့ဝေဒနာဆိုတဲ့အကောင်းဆုံးခံစားမှုကတမျိုးပညာဆိုတဲ့မှတ်သားမှုကတမျိုးသင်္ခါရဆိုတဲ့အမျိုးမျိုးသောပြည့်အထုံမှုတွေကိုယ်မူရာစိတ်မူရာပြည့်အထုံမှုတွေအဲသင်္ခါရဆိုတာတမျိုးဝိညာဉ်ဆိုတဲ့အာယုံပြုမှုကတမျိုးအလုံး နာခန္ဓာက၄ပါးရုပ်ခန္ဓာကတော့ခန္ဓာ၅ပါးရှိတယ်အဲဒီအတ္တဝါဒနဲ့စတဲ့မိစ္ဆာကြီးတွေလောကဝါဒနဲ့စတဲ့မိစ္ဆာကြီးတွေဟာဒီခန္ဓာ၅ပါးတရားမှာဖြစ်နေတာပဲဒီခန္ဓာ၅ပါးကိုပြုပြီးဖြစ်တာဉာဏ်ကြီးကမြင်နိုင်မြင်နိုင်ခန္ဓာ၅ပါးကိုသိချပေါ်နေတယ် နာပါကြတယ်ကြားတယ်ခန္ဓာ၅ပါးတရားပေါ်နေတယ်နှာခေါင်းကနာမ်တိုင်းခန္ဓာ၅ပါးတရားတွေပေါ်နေတယ်လေယာကစပြုတယ်ခန္ဓာ၅ပါးတရားတွေပေါ်နေတယ်ကိုယ်ကတွေ့ပြီးတဲ့ခန္ဓာ၅ပါးတရားတွေပေါ်နေတယ်ဒီကုသရာကြံတဲ့ခန္ဓာ၅ပါးတရားတွေပေါ်နေတယ်မျက်စိကမြင်တာနားကကြားတာနှာခေါင်းကနာနာလျှာရကစပြုတာ ကိုယ်ကတို့ဒီဟာစိတ်ကဒီကုသနာကြတယ်၆ခုပဲနော်၆ဌာနပဲရှိတယ်ဟုတ်လားနည်းနည်းမှမရအောင်လို့ဘုန်းကြီးကထပြောတယ်အဲဒီသာသနာမှာသင်ကြားပေါ်နေတယ်အဲဒီသင်ကြားပေါ်နေတဲ့ခန္ဓာ၅ပါးတရားတွေကိုကြည့်ပြီးဒီဒီဖြစ်လာတာမြင်တဲ့အခါမှာမျက်စိကရောမြင်ရတာကရောရူပခန္ဓာပဲ မျက်စိနဲ့တကွတကူလုံးကယုံမြင်ရတဲ့အဆင်းကယုံရူပခန္ဓာမြင်သိတာကနာမြင်သိတယ်ဆိုတာတော့မှမြင်လို့ကောင်းတာမကောင်းတာကဝေဒနာမြင်ရတဲ့အာယုမှသာတာကပညာမြင်အောင်ကြောင်းညာဆိုင်စစ်ပေါ်ပေးတာကသင်္ခါရမြင်မှုရှိအောင်လို့နှလုံးသွင်းတယ်သူးသက်ကြည့်တယ် သိမြင်တဲ့အဲဒီသဘောကြောင့်သင်္ခါရမြင်မှုကိုပြည့်ရင်ပြီးတယ်မပြည့်ရင်လည်းမြင်မှုဖြစ်တာမဟုတ်ဘူးမြင်ပြီးသွားတာကဝิญဉ်ဒါနာခန္ဓာ၄ပါးအဲဒါခန္ဓာ၄ခန္ဓာ၅ပါးပဲဒါဒါလေးဆိုရအောင်လို့ဆောင်းဖို့မရောက်သေးဘူးကြာမြေဝေဒနာနာယီမျက်စိနဲ့တကိုယ်လုံးကရော မြင်ရတာကလည်းကိုမြင်သိတာကနာမြင်သိတဲ့နာထဲမှာမြင်လို့ကောင်းတာမကောင်းတာကဝေဒနာမြင်ရတဲ့အာယုံကိုမှတ်သားတာကပညာမြင်မှုဖြစ်အောင်စမ်းသပ်ကြတာကသင်္ခါရ မြင်သိရတာဝိညာဉ်အဲ့ဒါခန္ဓာ၅ပါးပဲမြင်တဲ့ခါကျတို့သူကြားလိုက်တယ်ဒီလိုပဲနာနဲ့တပါးတစ်ခုလုံးကယုံကြားကြားရတဲ့အပံကနာကြားပြီးအဲကြားရတဲ့အပံကလည်းယုံနာနဲ့တကွာတကူလုံးကရုပ်ကြားတဲ့အတန်ကလည်းရုပ်ကြားပြီးတာကနာသာသီလနာထဲမှာလည်းခုနကအတိုင်းပဲ ကြာတော့ကောင်းတာမကောင်းတာဝေဒနာကြားတယ်အာယုမှသာရကပညာကြားမှုကြည့်အောင်လည်းကျင့်တဲ့စိတ်ဓာတ်ကသင်္ခါရကြားပြီးတာကဝိညာဉ်သောတာဝိညာဉ်ခန္ဓာ၅ပါးပဲနာနဲ့ကလည်းခန္ဓာ၅ပါးပဲကြားပြီးရတာရတာပြီးရတာလည်းခန္ဓာ၅ပါးပဲဘုရားကြည့်ပြီးတဲ့အခါလည်းခန္ဓာ၅ပါးကြည့်ပြီးတဲ့အခါအများကြီးဝေဒိတ်ခံလိုက်ခံလိုက်ထားတဲ့သိကြတဲ့အကုန်လုံးအဲဒါရည်ရည်ရည်ပဲ န္ဓာ၅ပါးပဲဒီမှာဒီကုသနဲ့ကြံတဲ့ခါလဲခန္ဓာ၅ပါးဒီကုသနဲ့ကြံတဲ့ခါတော့ဒီကုမှုကြည်ရာမြည်ရာတစ်ကိုယ်လုံးသာယုတ်ဒါယုတ်ဒီလိုပဲကြည်ရာမြည်ရာအနေနဲ့ပဲသင်ကြားတာဒီကုသနဲ့ကြံရာဝနာအဲ့ဒီဒီကုနဲ့ကြံတာထဲမှာဒီကုသနဲ့ကြံပြီးတော့ကောင်းတာမကောင်းတာတွေကဝေဒနာဉာဏ်ကြီးရဲ့အဝမှတ်တာကသင်ညာ

အတ္တဘောင်မှာရုပ်ကပြီးနေတယ်စသည်ရုပ်နဲ့စပြီးတော့ဘယ်လိုဖြစ်တာလဲဝေဒနာနဲ့စပြီးတော့လည်းဖြစ်သင်္ညာနဲ့စသင်္ခါရနဲ့စဝိညာဉ်နဲ့စပြီးတော့လည်းဖြစ်တယ်မြင်မှုနဲ့ဖြစ်ခဲနဲ့မြင်မှုနဲ့စပြီးတော့အဲဒီမိစ္ဆာကြီးမဖြစ်နိုင်ဘူးငါပဲတတ္တဝါပဲတက်ရှိနေတဲ့ကောင်ပဲဆိုဆွဲလာမှုဖြစ်နိုင်ဘူးမြင်မှုကရှိနေတော့မြင်မှုနဲ့စပြီးတော့အဲဒီဆွဲလာမှုတွေဖြစ်တယ်တို့သူကြားမှုနားမှုစားမှုသိမှု ကျွေးမှုဆောင်မှုထိုင်မှုဆောင်မှုလှူရှားမှုပေါ်လာမှုဒီကုသနာကြံရင်အဲ့ဒါရောရှိနေတယ်အဲ့ဒါတော့ကြပြီးတော့ငါရောဒုက္ခနဲ့လည်းကောင်းတယ်လို့ဒီလိုပြောလာမှုတွေဖြစ်တယ်မရှိမမလို့အနိစ္စရောကအနတ္တအချင်းမသိလို့ရှိရင်အဲ့ဒီခန္ဓာ၅ပါးမှာပြိမ့်နေကြံလို့စဉ်းစားတယ်စဉ်းစားတယ်အဲငါငါပဲငါလည်းပဲငါချူပဲငါကိုယ်ပဲငါစိတ်ပဲစသည်ပြန်တယ် နာမည်အတ္တနဲ့ပဲဆွဲလာမှုပြန်ပြီးတော့ဆင်းတယ်အမှုသိင်းကြီးသိင်းနေတယ်သမှုရာစရာမှုသောမေဖြစ်တယ်မပြတ်မပြတ်ဖြစ်နေရတယ်ငါပဲယောက်ျားပဲပုဂ္ဂိုလ်ပဲတတ်တော်ပဲသိနေတဲ့အကောင်မဲလို့ဒီရုပ်ကိုယ်ကြီးနဲ့စပြီးတော့လည်းဖြစ်သိနေတဲ့နဲ့စပြီးတော့လည်းဖြစ်အဲဒီလိုဖြစ်နေတာပဲအဲဒီလိုဖြစ်နေတဲ့ခန္ဓာ၅ပါးတရားတွေကို နေတံမမဧတံဒီကဘောတိယဒီမေငါအာမမငါဥစ္စာဒီနမောငါဥစ္စာနိအားဖြင့်ပါရာခေါင်းနဲ့တရားမဟုတ်ဘူးမြစ်တဲ့ဆရာပါရဲ့ခြင်းဘာမှမရှိဘူးဆိုသိရမယ်နေတံမမဆိုရင်ဒုက္ခလက္ခဏာသင်ရမယ်လို့ပြောတယ်ကောင်းတယ်ဆိုလို့ရှိရင်ပါရတာကိုမကောင်းဘူးဆိုမှပါရမှုကျင်းမှာ မြင်နိုင်ကြတဲ့နာမည်စာရင်သိတဲ့ကိုယ်တိုင်စာနဲ့သိကြတဲ့ဒီကုသနာကြောင့်ဒီလိုရှိမှပြီးတော့ဒီကိန်းနာမျိုးဖြစ်ပြီးဖြစ်ပြီးပြတ်သွားတာလို့ဒီလိုတွေ့နေတဲ့အခါအဲဒီနေတာမမဆိုတာငါဥစ္စာမဟုတ်ဘူးငါဥစ္စာပါရမေကိုယ်တိုင်းပဲပြန်ဘာမှမဟုတ်ဘူးအဲဖြစ်ပြီးပြတ်သွားတဲ့သဘောတရားဆင်းရဲပြီးတော့လည်းဘာမှအားကိုးကြတယ်မရှိဘူးအဲဒီလိုသိရမှာဒီလိုသိအောင်လည်းအခုရှိမှနေရတာမြင်နိုင်ကြတဲ့ သွားတော့ပါပေါ်တိုင်းပေါ်တိုင်းလိုက်ပြီးမှတ်နေမှာမမဘဲနဲ့တော့မသိဘူးကျမ်းဂန်သဘောစာသဘောအဖြစ်နဲ့ပြောပြောလို့လည်းနားလည်ပါတယ်ယူမှတ်ပြီးပြတ်ထားရင်လည်းနားလည်ပါတယ်အဲ့ဒါကတော့ကိုယ်တိုင်မဟုတ်ဘူးသူများပြောပြီးတော့ဥဒ္ဒမယအပြီးခေါ်တယ်ပြောလို့ဟောလို့သဘောကျပြီးပြီလေဥဒ္ဒမယအပြီးခေါ်တယ်သုဒ္ဓပြီစဉ်းစားကြပြီးပြီးတာစဉ်းစားပြီးအဲဒီဥဒ္ဒမယစဉ်းစားပြီးတော့မပြီးဘူး ဘာဝနာပြုနဲ့ပြီးမှဒီတိုင်းဒီတိုင်းမြမပြီးဖြည့်ပြီးပြသာဖြည့်ပြီးပြသာဖြည့်ပြီးပြသာအဲ့ဒါလေးကိုအပိုင်းပိုင်းနဲ့ပြည့်မြောက်ဟိုဒီထဲမှာယောဂီအောင်နေရသူကြီးသားတွေရှိတယ်ယောဂီတွေဒီအဲ့ဒါလိုပြည့်မှာမဟုတ်ဘူးမှားရမယ်ဆိုလိုတာမှားနေရတာကောင်းတာပင်နာဓမ္မမိအောင်တော့မှားနေရပြည့်မှာမှားတာဘူးယောဂါသာကြီးဘာမှလည်းသူကြီးသားမဖြစ်သေးဘူးမှားရမယ်ဆိုလိုတာမှားနေရတာအဲဒါပဲလို့စိတ်ထဲကတော့ အခုလိုရတဲ့ဘာဝနာဖြစ်တဲ့မညာဝိညာဉ်တွေကရယ်နေကြတယ်လို့သိကြပြီးတော့မှတ်နေတယ်ဒီနေ့ကြတော့ကျင်တော့ဒီလိုသူဆရာပြီးပြည့်လာတယ်ဟိုစတာကတော့ဒီကြရပြည့်လာမှုလေးအဲဒီရောကြီးအောင်လေရက်ကြနေတဲ့ပုဂ္ဂိုလ်တွေကတော့ဒီတိုင်းနဲ့ဘုန်းကြီးပြောတာတွေအကုန်လုံးသိနေတယ်မြင်နိုင်ကြားတယ်နားနိုင်စားတယ်ပေါ်တိုင်းပေါ်တိုင်းမှားလိုက်ကြောက်တယ်မှားလိုက်ကြောက်တယ်မှားလိုက်ကြောက်တယ်ဒါတွေပြည့်နေတော့ မဲရအာယုန်တွေရမှတ်ပြီးနေစိတ်တွေရခဏနဲ့ပြည့်ပြည့်သွားတာကြီးလို့ပြောရတော့မြတ်တဲ့ဆရာသားကအာဟုရဲ့ပြင်ဘာမှမရှိဘူးရှိပြီးပြည့်ရှိပြီးပြည့်ပဲရှိပြည့်ပဲဒါတော့ရှိတယ်ရှိပြည့်ရှိပြည့်ကိုယ်နေတော့လည်းဒါလည်းတဘာဝမကြသေးဘူးရှိပြည့်ဆိုတာကိုယ်ရင်ကြနေတယ်တဘာဝတကယ်ရှိပြည့်တာကိုမသိအခုဒီတိုင်းဒီတိုင်းနဲ့လိုက်ပြီးတော့နောက်ကဒုစရိုက်မှတ်ပြီးတော့အဋ္ဌညာမိလာတဲ့အခါမှာအဲ ဉာဏ်လေးပေါ်လာတယ်ပြီးတော့ကြောက်သွားတယ်ကြားတာလေးပေါ်လာတယ်ပြီးတော့ကြောက်သွားတယ်နာမ်လေးပေါ်လာပြီးတော့ကြောက်သွားတယ်ကိုယ်တွေကနောင်နာပေါ်လာပြီးတော့ကြောက်တာလေးပေါ်တယ်ကြောက်သွားတယ်အဲမှလည်းကြောက်သွားတယ်နောက်ပြီးတော့သိကူးလေးပေါ်လာတယ်မှပြီးတော့ကြောက်သွားတယ်အဲဒီလိုပဲပေါ်တိုင်းပေါ်တိုင်းနောက်ကလိုက်ပြီးတော့မှပြီးတော့ခဏမစက်ပြက်များပြီးတော့တွေ့ရတယ်အဲဒီလိုတွေ့ရတဲ့ခါကလာမှမမြဲတဲ့တရားတွေမမြဲတဲ့ရှင်းရတယ်ဘာမှနှိစ္စတာကြံစည်တယ် အာဟုရာပြီးတဲ့တရားတွေလို့ဒီလိုကြည့်ရမှာပါလားအဲ့လိုကြည့်တာကိုဟိုခေတ်တုန်းကဘောဟာရကတန်နေတမမဧတံဤသောမမငါဥစ္စာရင်နာမောငါဥစ္စာနေရင်ပါရလောက်တော့ဒီကမရှိဘူးသိတဲ့ထားကြမရှိဘူးတဲ့အခုလူတွေကသာသိတဲ့ထားတယ်မြင်တာလေးလည်းပဲ အဲငါဥစ္စာတွေနဲ့ပါလာတယ်တခါမြင်ပြီးရင်ပြန်ပြန်ပြီးတော့ဒါမြစ်တဲ့နေတဲ့ဒါကြပြီးရင်ဒါပြန်ပြီးမြစ်တဲ့အဲဒီလိုပါလို့မမငါဥစ္စာပဲလို့သိမ့်တိုက်တဲ့အနေနဲ့ဖြစ်နေတယ်ငါဥစ္စာပဲလို့သိမ့်တိုက်လိုက်တဲ့ဘာပြတဲ့ပြင်ဘာမှမရှိဘူးဖြစ်ပြီးတဲ့ဆင်းရဲတရားတွေလဲဆိုတာဘဝဉာဏ်နဲ့ရှင်းပြီးတော့သိရမယ်နေသောဟာမေတ္တာဝိသယတိယရိဟာနာယနာတမိမဖြစ် လာရဲ့မာနဇောကိုပယ်တယ်ဥစ္စာအနိစ္စလက္ခဏာကိုမြင်ပြီးမာနဇောကိုပယ်တာဒီတိုင်းဒီတိုင်းတွေကိုမရှိလို့ရှိရင်တော့တစ်သလုံးလိုဝါလုံးပြီးနေချင်တာကိုရုပ်ကလည်းတစ်သလုံးလိုဝါလုံးပြီးနေတဲ့ငါပဲသိကြတဲ့တစ်သလုံးလိုဝါလုံးပြီးနေတဲ့ငါပဲရင်ကမြင်တာနဲ့ခုမြင်တာရင်ကကြားတာနဲ့ခုကြားတာအဲရင်ကမြင်တာကြားတာနဲ့ခုမြင်တာကြားတာဒီလိုငါကြောက်သေးတယ်လို့ ဒီလိုတင်တော့သူကမြဲနေတာကိုမြဲပြီးတော့ငါအနေနဲ့သူကမာနဖြစ်လာတယ်ငါကတတ်တယ်ငါကပြီးတယ်ငါလိမ်ပါတယ်ငါကဘုသူတဲ့သားတယ်စသည်လူမာနဖြစ်အခုကခန္ဓာမကျဖြစ်ပြသွားတာလို့ပြောတယ်မမြဲဘူးလို့ပြီးနေမာနမဖြစ်တော့ဘူးနင်နာလေးကမြင်ပြီးကြောက်တာမရှိဘူးငါပဲလို့ဆိုလာကြပဲပြီးတော့မတက်ကြမရှိဘူးသူများတဲ့ကိုကအထင်ကြီးကြမရှိဘူး ရင်ပြီးကြောက်၊ကြားပြီးကြောက်၊နာပြီးကြောက်၊စားပြီးကြောက်၊ဒုတိပြီးကြောက်၊ကိုယ်စမ်းသိကြပြီးကြောက်၊ဒီလိုစကြပြီးကြောက်ခဏမစဲဒီလိုနဲ့မပြတ်သိကြနေတာကြီးလည်းတွေ့ရမတ်တိရဆိုကြတော့ပြီးပြီးကြောက်ပြီးပြီးကြောက်မတ်တိရအာရုံမတ်တိရဆိုကြတဲ့ခါတော့မတိုင်းမှာတော့ပြီးပြီးကြောက်ပါလို့တွေ့နေရအဲဒီလိုတွေ့ရတဲ့ပုဂ္ဂိုလ်မှာ ဧသောဤတော်တရားဤအဟံငါရိနမောငါနေအားဖြင့်ငါပဲလို့မထောင်သွားယူတာဒီတော့ဘာမှမရှိဘူးအခုပြည့်အခုပြည့်တဲ့တရားပဲခဏမကြာဖြစ်နေတယ်မမြဲတဲ့တရားတွေမြဲပါလားဘယ်လိုမြဲပြရမှာဘယ်လိုပြီးမှာလဲနမေသောအာတဧသောဤတော်ဝိမေငါယအတ္တအတ္တကောနိနမော ပြီးမှတဲ့ပုဂ္ဂိုလ်တွေကတော့အဲဒီတော့တကလုံးလိုပါလို့ပြီးနေတာငါပဲလို့သက်ရှင်နေတဲ့ကောင်ဒီကိုယ်တော့ရှိနေတယ်လို့သင်နေရအခုတော့မြင်နေတိုင်းမရှိမှပြီးတော့ဒါဆွဲလိုက်ဆွဲလိုက်သနာမကဖြူကြတာပြီးတော့ပြီးတော့သူ့ဟာသူသူ့ဟာသူပြည့်နေတဲ့သဘောတရားတွေလေအသက်ရှင်နေတဲ့အကောင်ဒီကဘာမှမရှိဘူးငါကောင်မရှိဘူးကြောက်ကြရတယ်မိမရတယ်ဆိုပြီးတော့ဒီကအကောင်လည်းမရှိဘူးဟုတ်လား အဲ့ဒီကစိတ်ကလေးဆိုတော့အောင်းနေဘိညာဉ်မှနေစိတ်ကပြတ်ဆွဲသွားတယ်။ဘုရားသွားတယ်ဆိုတော့သင်သွားတယ်ဆိုတော့ဘုရားသွားပြီးအင်းသွားပြီးသွားတယ်မှလည်းမရှိဘူးသူကအစကတော့ဒီစိတ်ကလေးရှိတာမဟုတ်ဘူးအခုရှိနေမှသူပေါ်လာတယ်။အဲသွားတယ်မှလည်းဒါတော့သူမရှိအောင်ပြောက်သွားတယ်။ဒါတော့ဒီကအသက်ရှင်နေတဲ့ကောင်လေးလိုပဲဆိုလို့ရှိမှလည်းဒီစိတ်ကလေးကဘုရားသွားတာဖြစ်ဖြစ်အင်းသွားတာဖြစ်ဖြစ်ဒီစိတ်ကလေးက အသက်ရှင်နေတဲ့ကောင်းမဟုတ်ဘူးယောက်ျားလိုလည်းမဆိုနိုင်ဘူးမိန်းမလိုလည်းမဆိုနိုင်ဘူးအသက်ရှင်နေတဲ့ကောင်းလို့မဆိုနိုင်ဘူးဒီတဘောရဲ့သူသိကြတာရဲ့သဘောတရားများပဲကောင်းတယ်ပင်တယ်မှညင်ညောင်းတယ်ဆိုတော့ညောင်းတဲ့နေရာတွေစပြီးတော့ညောင်းတယ်ညောင်းတယ်ညောင်းတယ်မှမကောင်းတဲ့ခါကျတော့ညောင်းတဲ့သဘောလေးသိချင်းမယ်အဲဒီတော့ညောင်းတယ်လို့မှတ်တဲ့ခါကျညောင်းတဲ့သဘောသိလို့ရဘူးခုမှသိတာ ဘုမကြည့်တာဘာကြောင့်လဲရှိမှနေရင်ကြောက်လို့ကြောက်တတ်ပါလားအမှားကောင်းတဲ့ပုဂ္ဂိုလ်တော့တစ်ခါမှတစ်ခါကြောက်တစ်ခါမှတစ်ခါကြောက်ကြောက်အဲဒီလိုကြောက်ကြတာတော့ညောင်းတဲ့သဘောကဒုက္ခဝေဒနာဒါလည်းအသက်ရှင်နေအကောင်းကြီးမဟုတ်ဘူးစမကြည့်ခုမှဖြစ်လာဖြစ်ပြီးတော့ကြာကြောက်သွားတယ်အကြိမ်အကောင်းဆုံးလို့ရှိရင်သောကကမရှိသေးတဲ့အခုမှဖြစ်လာတယ်လို့ပြောမှာပေါ့အခုပြပြီးတော့ကြောက်တော့တယ်ပြီးသွားပြီသွားမှာ ဒီလိုဒီကလည်းမဟုတ်အဲတော့မာတိုင်းမာတိုင်းပြတ်ပေါ်သွားတဲ့သဘောလေးသဘောတရားမျှပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသိချင်လည်းကောင်းမဟုတ်ဘူးဒါကြောင့်နေသောမထာနာမေသောအတ္တေသောဤဖြစ်ပြတော်သဘောသည်မင်္ဂအတ္တအသက်ရှင်နေသောအတ္တကောင်းမြတ်မဟုတ်အတ္တ အတ္တမဟုတ်အနတ္တတရားပဲသဘောတရားပဲလို့မြင်ရမယ်ဆိုလိုတာကတော့အိစ္ဆဒုက္ခအနတ္တမြင်ရမယ်လို့ဆိုလိုပါတယ်အဲဒီလိုခန္ဓာမစဲဖြစ်ခြင်းလို့အိစ္ဆမမြင်ရတရားပဲမြင်ခြင်းကအိစ္ဆနေလို့မြင်တရားပဲဒီသဘောတော့ဒီဖြစ်ခြင်းလို့အနတ္တသဘောတရားမျှပဲလို့အဲဒီလိုမြင်ရမယ်ဧဝံဤသမ္မာပညာယော မင်္ဂလာမြင်သောဝိပဿနာပညာမဲ့ပညာဖြင့်ပတ်သာတော်မြင်သောသူဘာဝမြင်ရှိတော်ဝိပဿနာပညာရဲ့ရှိမှရင်မြင်ရမှာဒီလိုမြင်ရတယ်ဟိုစိတ်ကြီးစဉ်းစားရင်ဒါမျိုးမဟုတ်ဘူးဘုဒ္ဓမေညာနဲ့ကြာနာသူပြီးပြီးမြင်ရမျိုးမဟုတ်ဘူးအဲ့ဒီလိုတော့ပြီးဘူးဒီကပြီးပြီးရဆိုပြီးတော့တရားအထုံးမလို့ဘူးဒီလိုသူကြည့်နေတဲ့ပုဂ္ဂိုလ်တွေတော့များတယ် အဲဒီလိုဟောတဲ့ပုဂ္ဂိုလ်လည်းဟောတာကိုသူကြည့်နေအောင်လို့သူကအဲဒီယုတ်တရားနာတရားလေးတွေသူ့ကိုသူကကောက်ပြီးတော့ဟောတယ်ကိုယ်ထဲမှာဘူးနေတဲ့သဘောလေးဆိုတော့အဲဒါကိုစိုက်ပြီးတော့ကြည့်ဒီသူသာအများအားဖြင့်နေတာအခုမှပြည့်လာကလားအခုမှပြည့်တယ်ပြောမှာအရင်အားမရှိဘူးဒါမပြတ်သေးနဲ့မြဲပြီးနေတာတော့ကြောက်သွားမှာပဲကြောက်သွားမှာ အဲဒါမှမမြဲတဲ့တရားပဲဒီပူရာတော့မမြဲဘူးမမြဲတဲ့ပူရာတော့ဘာမှခွေရမလားဆင်းရဲခွေရမလားဆင်းရဲပါပဲကျမ်းသာတဲ့ပုဂ္ဂိုလ်ကဒီလိုသဘောပေါက်အောင်အဲဒီလိုမမြဲတဲ့ပူရာလေးဟာပုဂ္ဂိုလ်သတ္တဝါအသက်ရှင်နေတဲ့ကောင်ဟုတ်ပါမလားဒီတလင်းကွာလည်းကြီးတာဟုတ်ပါမလားဘုမဖြစ်တာတော့ကြာကြောက်တာ ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအနတ္တသဘောတရားများပဲဒါဆိုလို့ရှိရင်ဒီလောက်ကြည့်လို့ရှိရင်ဒါပြီးရပဲဒီလိုဟောတာကိုသူကလည်းဟောတဲ့ပုဂ္ဂိုလ်တွေဒီလိုဟောတယ်ဒါရာတိမြင်ကြီးအနာတ္တပြမြင်ကြီးနာတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တာပြမြင်ကြီးမြင်လို့ရှိရင်အတ္တတိပြင်းကြီးအတ္တဆောရံပြောက်ပြီးဟောတာပါပြပြီးပေါ်တယ် ပြီးရင်ပြီးရတော့တရားထုတ်လို့မလိုဘူးဆိုပြီးတော့အဲဒီလိုဟောတဲ့ပုဂ္ဂိုလ်ကဟောတယ်အဲဒီလိုဟောတာကိုကြိုက်တဲ့ပုဂ္ဂိုလ်တွေလည်းကြိုက်တာပေါ့သူကတရားအားထုတ်ရတာတော့လာတာသူကလိုလိုကူနဲ့တရားရရတော့နေရာကျအဲဒီလိုပုဂ္ဂိုလ်တွေလည်းပဲအများကြီးရှိတာပါပဲအမှန်ကတော့အဲဒီလိုပြီးတာကရနာပြီးတော့ဒီသိတ္တကိုခေါ်တယ်စဉ်းစားဒီသဘောကျရင်စဉ်းစားပြီးခေါ်တယ်ကြံပြီးတာပဲ ဘာဝနာနဲ့ပြုတာမဟုတ်ဘူးအဲ့ဒါဒီလောက်ဒီလောက်လို့ဒီလိုရှိတယ်ပြနိုင်တာလေဒီလောက်မစင်ကြဲတဲ့ပုဂ္ဂိုလ်အဲ့ဒီလိုပြောစဉ်းစားလိုက်သဘောကျနေတာပဲဒီလောက်ဝိတ္တိမပါဘူးစိတ်တဝိတ္တိမြေရမစိတ်နဲ့စိတ်တဝိတ္တိတော့မပါဘူးတဲ့ဒီပုဂ္ဂိုလ်မှာအဲဝိတ္တိခုနှစ်ပါးအစနဲ့ပြုတာမဟုတ်ဘူးအဲပြုတာဒီစဉ်းစားကြတာတော့မပြီးဘူးအမှန်ကုန်စိတ်ကတော့တရားထုတဲ့ကြောက်ကြည့်ရဒီလောက်စင်ကြဲရတယ်တရားထုခံပြီးမယ် အောက်တုဇွန်၅ပါးကူလာတော့အောက်တုပြီးတော့သင်ကြရဒီလိုသင်ကြခြင်းနဲ့တရားတော်မြေရဏကိုကျင်းရလဲသိတဝိတ္တိကြီးရမြေရဏကိုကျင်းပြီးတော့ဒီတိုင်းဒီတိုင်းလိုက်ပြီးရှင်းမှနေယုံနာနာပိုက်စားပြီးတော့ကြည့်ရတယ်မှားရအာရုံကကြမှတ်ပြီးတော့သိရကြတာလို့ပြောပြရတယ်။ဟောင်းတယ်ဆိုဟောင်းတဲ့တာကလေးတခုမှတ်ပြီးတော့သိရတယ်ဆိုတာနဲ့တွေ့ရှိတယ် ကိုယ်ရဲ့ဆိုရင်လည်းတော့တောင်းတယ်ဟောတင်းတယ်ဟောသိချတယ်ဟောရုပ်ကတကူမတ်ပြည့်စုံကြရတယ်ဒါနှစ်ခုပဲရှိတယ်။မာရမာရမရဲ့အာယုံလုံးနဲ့မတ်ပြည့်စုံတယ်ဒါလည်းနှစ်ခုရှိတယ်လို့ပြောကြတယ်ပြီးရတယ်။ဓမ္မဘောဝိဇ္ဇာနဲ့နောက်အကြောင်းကျိုးလည်းပဲထိုက်ကြရတယ်ဆိုတာပြီးရတယ်။နောက်ခဏမစဲဖြစ်ကြတာလေးတွေပြီးတော့မငြဲတဲ့တရားပဲဆင်းရဲတဲ့ပုဂ္ဂတတာမောဒနာတာတရားပဲလို့ဘုရားရှင်ကသမဏနာပြီးရတယ်။ အဲဒီတော့သမဏနာပြုပြီးတော့ပြုပြပြီးတော့တိုင်းမစရတိုင်းနေပြီးတော့ဥရလုံးတယ်ဆိုတာပြရတယ်။ရောင်လုံးဒီဒီပါတာဒီဝမ်းမြောက်ကြတယ်အများကြီးပြပါတယ်။အဲဒီလိုဥပဒနာနဲ့သင်တဲ့တဲ့ရင်းတဲ့ခါကျမှဒါတော့တော့ဒီနောက်တော့အများကြီးပြည့်ကြတယ်။အဲနောက်ဆုံးကျဝိနတ်တရားရင်းနဲ့နေတာကိုအရိယာမဲနဲ့မြင်သွားတာအဲဒီလိုမြင်သွားတော့မှအဲဒီအနိစ္စဒုက္ခအနတ္တဒီဆိုင်နေပါပဲ။ ဝိပဿနာဉာဏ်နဲ့မတိုင်းမတိုင်းဖြစ်ပြီးပြဖြစ်ပြီးပြမြဲတဲ့တရားပဲလို့သိနေတယ်လို့သိကြတယ်။သိကြတယ်ဆိုတော့လေသူသဘောတော်သိရတဲ့သဘောတရားများပဲလို့မြင်မှရင်သဘောကျနေုံနဲ့ဒါခေါင်းလေးကြီးတွေမပြောရဘူး။နောက်ဆုံးအဲဒီဖြစ်တဲ့တရားနဲ့လောကဆုံးရင်းနဲ့နေတာကိုပြည့်သွားမှာမှန်မှန်ပြည့်သွားပြီဆိုသောတာပတိမဉ္ဇဏ်ပြည့်။နေတာမြင်တယ်အဲ့လိုမြင်တဲ့အခါကျတော့ အနိစ္စဒုက္ခအနတ္တဒီပိုင်းနိုင်သွားပြီတဲ့ဒါကိုယူပြီးတော့သမ္မာပညာရာမင်္ဂလာသူတော်ဥပဒနာပညာမဲ့ပညာဆိုရင်ပတ္တတော်မြင်သောသူဝါဝါမြင်ပြီးတော့မှန်တိုင်းကြည့်နေတဲ့ဥပဒနာဉာဏ်နဲ့လည်းသိကြမြင်ရမယ်သူကအများဆုံးမြင်ရတာပါပဲအရိယာမဉာဏ်လည်းမြင်ရမယ်အရိယာမဉာဏ်ကတော့ဖြစ်သေးတာတော့နိဗ္ဗာန်ကိုမြင်မောက်ပြီးတော့သုဏ္ဏသင်္ခါရမြင်တဲ့နိဗ္ဗာန်မြင်မောက်ပြီးဖြစ်သွားတယ်ဖြစ်သေးပါ အဲဒီလိုမြင်လို့ရှိရင်ဧဝံသူယောဂုညေဒေတာဘာဒိနာဣမာရောယုံမြင်လို့ဘာနာပေရှင်ယောတိဧဝံဧဝံသေမြင်ခြင်းဒေတာဘာဒိနာဣမာရောယုံမြင်လို့ရှိတယ်ကောပေရှင်ယင်းဒီဟောတိဖြစ်သည်ဒီလိုမြင်မှပြီးမှပေရှင်ယင်းဖြစ်တယ်တဲ့ဆိုကြတာဟောပါတယ် ငါဒိဋ္ဌာစနဲ့သမာဓိဖြစ်ရင်ဝင်နဲ့အထင်ကြီးပြီးတော့သင်ရောက်တဲ့ဟာလေးကိုမြတ်စွာဘုရားဆက်ပြီးတော့ဟောပါတယ်။ဒါလာလေးလည်းပဲပါဠိလေးကျိုးဆိုကြွားဟိုဆောင်ဘုကမရောက်သေးဘူးသူကဒီအခြေခံကတော်တော်နဲ့မပြီးသေးဘူး။ဌာနာကောပနိတံသုံနာဝိသေတိညာဤရေသော ဝိဇ္ဇာကဝိဇ္ဇာကုသလေယံတာယုတယံတာယုဇာဝိဇ္ဇာကမိကုသကံပထမဇာနာဥပါဒံဇာဝိရတိသတ္တဧဝမတ္တဗန္ဒေကနာဝိရဏိကိနာခောမိတိသုံးပါအရိယသာဝိနိတံလောဘာဝဇာတိဝိရဏမဒုက္ခဝိရဟအေတေအရိယသာဝိနိယောဇာတိသုံးပါဆိုတော့ဇောနာဧတံခောဌာနံကိုပြောမယ် အသင်တော်ကြောင့်အသင်တော်ကြောင့်ဘောဒီအသုအာဝိဇ္ဇတိရှိတယ်ခုပြောမဲ့အတိုင်းအသင်တော်ကြာတော့ရှိတယ်သင်မားကြာရှိတယ်သင်ကြီးကြာကြောင့်ရှိရဲ့ဒီသာဤသာသနာ့ဘုရားကိုဆောလာဒုက္ခရဟန်းဤဝိသရာတာယလူကျင်စီရန်လူကျင်တတ်သောကုသလာတော်မှာ သစ္စေကလည်းအကုသိုလ်ကြောင့်မေဝိဇာအကုသိုလ်တရားဓမ္မသစ္စေကလည်းသာဝိတကံကြံမှုနဲ့တကွသောသာဝိဇာရံစဉ်းစားခြင်းမှုနဲ့တကွသောဝိဒါဇံပိဋိဒေကံဝေရမနိဒိညာပြုသောမြစ်တဝါမြောင်းမှုပိဋိဉာဏ်ကိုစိတ်ချတာမှုရှိသောပရမဇာနာပရမဇာနုပါဒံဒုဇယဝိရတိနေ၏ ဒီပုဂ္ဂိုလ်ဗုဒ္ဓမဂါရောက်ပြီးတော့နေတယ်ဗုဒ္ဓမဂါရဲ့ကိုယ်ဉာဏ်တွေကိုအများကြီးသိကျူထားပါတယ်ဗုဒ္ဓမဂါရောက်နေတယ်ဝိတက်ကြံစည်မှုလဲသာအာယုံကိုကြံစည်ရဝိတက်လည်းပါတယ်စဉ်းစားစဉ်းစားဝိသရာလည်းပါတယ်အဲဒီဝရမအကျင့်တော်လို့တဲ့စိတ်ထဲမှာဝမ်းမြောက်ဝမ်းသာသိပြီးတော့ပီတိလည်းပါတယ်နေသိဝမ်းမြောက်နေတယ်ပီတိလည်းပါတယ် ကိုယ်စိတ်ချမ်းသာနေတဲ့ဒုက္ခလည်းပါတယ်။နောက်တမာရီနဲ့လည်းကွာအာလုံးတိုင်းငါးပါးပထမဇာပဲအဲဒီပထမဇာရောက်ပြီးတော့နေတယ်။အတိုင်းအတိုင်းဆယ်ပါးနဲ့နှလုံးသွင်းပြီးတော့ရောက်နေတယ်အာတုဘနဲ့နှလုံးသွင်းပြီးတော့ရောက်နေတယ်အာတုဘအာတုဘဆိုတာဥဒိမာရကဥနိကစသည်ဖြင့်အဲဒီတော့အာတုဘလည်းရှိတယ်ဒီသာလုံးမှာစသည်ဖြင့်နှလုံးသွင်းအာတုဘလည်းရှိတယ်။ အဲဖူးရောတဲ့သူတွေကောင်းကြီးဒီတွေတွေထွက်နေတဲ့သူတွေကောင်းကြီးပုတ်ပွားနေတဲ့သူတွေကောင်းကြီးအဲဒီလိုနှုံးပြီးတော့လည်းအဲဒီသူတွေကောင်းကြီးပြင်ပြီးတော့ဇာရောက်တာလည်းကြီးတယ်အာနာပါနာနဲ့ဆက်တဲ့ဝင်နဲ့ပြုပြီးတော့လည်းအဲဒီပထမဇာရောက်တာလည်းကြီးတယ်ဇာရောက်တဲ့ခါကလာမှာသမ်းပါပဲဒီရင်အာယုန်တွေတော့မရောက်ဘူးအဲဒီဇာအာယုန်တွေရောက်တယ်ဆိုင်ရင်လည်းဆိုင်ရတဲ့သူကလဲကြမကောင်းဘူး ဓမ္မကြီးအားကောင်းတယ်ဆိုလို့ရှိရင်တဏှာကြီးလည်းမြင်တာတဏှာကြီးသုံးနာကြီးပဲသူကပြီးနေတယ်လဲကြတယ်မတော်ဘူးညောင်းနေတယ်ချင်းပြီးချင်းဒါလိုလည်းမဆိုဘူးသူကသူကသံသံကအရိယာဘုထိုင်နေတယ်သို့တော်လည်းတုံးလုံးပဲလဲလဲနေတာလို့တော့မဟုတ်ဘူးအကျိုးဘုရားလာဆိုတရားရရတယ်ဆိုပြီးတော့ဘုရားတုံးလုံးပဲလဲလဲနေတာလေဒီဒါရရတော့အဲသက်သာဘုရားအတူတော်ကြ တရားတွေမဟုတ်ဘူးဆိုတာတွေကတော့ကိုယ်ကနဲ့လဲနေတာအဲလည်းလည်းဉာဏပုဂ္ဂိုလ်တွေဒီကိုယ်ကလဲနေဆက်ရတော့မှဒီလိုမဟုတ်ပါဘူးတရားစွာနဲ့တင်မှုမျိုးပဲအိုင်းနေလို့ရှိရင်ထိုင်းနေတဲ့အတိုင်းပဲရင်းရင်းတော့မရှိဘူးသူကရင်သက်သိမ်မွေးပြီးတော့ပြီးနေတာကသမာပတ်သာသမာပတ်ရောက်အဲဒီတော့ဇာသမာပတ်ရောက်တဲ့အခါမှာအဲဒီရောက်တဲ့ပုဂ္ဂိုလ်ရတဲ့ပုဂ္ဂိုလ်ကလည်းအောင်းမြတ်တာထုံမှာ ဘာလကနာဝရဏီတိကုလသာခေါင်းပါရပြင့်ခြင်းမရဘူးဟု၍ဧဝံဤသို့သင်္မြင်ခြင်းဤအဘာရှိရာဤဉာဏ်ဉာဏ်ခြင်းကြောင့်အဘာရှိရာဤအဲဒီကမှာအဲဒီလိုသာခေါင်းပါရပြင့်ခြင်းရောက်ပြီတရားပြည့်စုံပြီလို့ဒီလိုအောင်းမြင်နေမယ်အဲဒီလိုအောင်းမြင်ခြင်းအကြောင်းရှိပါတယ် ဟုတ်တယ်တရားကသူသူသူတရားထုတ်တဲ့ပေါ်သူသူသူပြလာလို့ရှိရင်တရားကောင်းလို့တရားတို့ရပြီဆိုပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်လည်းကျင့်တတ်တယ်အဲတရားတော်ကိုပရိပတ်မြေမှာမကြမ်းကျင်လို့ရှိရင်ဆရာကလည်းမဟုတ်သေးဘူးမဟုတ်တယ်ပြင်ပြီးတော့သုံးဖြတ်တတ်တယ်အဲဒီလိုဆိုလို့ရှိရင်ဒီတရားမတည့်ဘူးသားပဲတရားမတည့်တော့ဒီလိုအဲဝရဏကျင်းတဲ့ သမာဓိဖြစ်ရမြာလို့ရှိသေးဇာတော်မြောက်သေးဘူးအဲဒါနဲ့တရားကောင်းပြီဆိုပြီးရနေတာလည်းရှိတယ်ပြည်ဒုက္ခတွေနဲ့ဒါလည်းနေရုဒ္ဓံတို့ကောဒီထဲမှာနေပင်အာမှုတွေဖြစ်ကိုယ်တွေပေါ်နေကြွနေတဲ့နေအဲဓာကြီးထိုင်နေဘာမှမဖြစ်ဘူးအဲဒီလိုပါလေပြီးပါတယ်အဲသူ့အာယုံလေးဒီနှလုံးသွင်းလို့ရှိရင်အဲဒီတိုင်းပဲဒါလည်းပြီးနေတာပဲတရားတစ်ပါးကအရင်လည်းမရောက်ဘူး ဒီမဲ့ကမြင်ကြကြလေအောင်လို့ရှိနေမယ်အဲ့ဒီလည်းမရောက်ဘူးစိတ်ကူးတွေမကြမ်းနိုင်ဘူးသူ့အောင်နဲ့သူကြီးနေရှိတယ်အဲ့ဒါဇာန်သဘောတွေပါပဲသူပြောတဲ့ဇာန်သဘောတွေအဲ့ဒီလိုဇာန်တွေရောက်လာတဲ့တန်ခါပြန်ကအပြည့်စုံနေပြီဒီလိုတော့ခေါင်းမပြောတဲ့အဖြစ်ပြည့်စုံနေပြီလို့ဒီလိုသင်ပြအကြောင်းရှိပါရဲ့သင်လည်းသင်ရပါရဲ့အခုအဲဒီလို သမာဓိလေးရတယ်နဲ့သင်္ခါရတွေရှိတယ်ဝိပဿနာဉာဏ်တော်မပါသေးဘူးဉာဏ်တရားတွေဒီတရားတွေဉာဏ်တရားတွေကြောက်သေးဖြစ်တာပြတာတွေဆိုဝိသုဒါလည်းရှိတာမဟုတ်ဘူးအဲလိုစိတ်ကြည်ကြည်ငြိမ်းငြိမ်နဲ့အဲပီတိနဲ့ဒုက္ခတွေနဲ့ဖြစ်ပြီးတော့ပီတိနိဗ္ဗာန်အာရမဒုက္ခသိခန္ဓာမှုနဲ့ပြင်းပြီးတော့ပြီးနေအဲဒါရာဇူရာဇူလို့သိက္ခာပြန်တယ်ဗန်လေရှင်နာဝိရာ ဒီမှာတန်လေးခါတယ်မို့တန်လေးခါနဲ့ပြောတယ်။တန်လေးခေနာကိလေသာကောင်းပါကြတော့ခြင်းဝိရာမိတိနေရပါလို့ဒီဟူ၍ဧဝံဤသို့သမာခြင်းဤအပ္ပဖြစ်ရ၏။ဧတံဌာနာဤသို့သမာခြင်းဤကြောင်းသည်ဝိဇ္ဇိရှိတယ်။အဲ့ဒီလိုသမနိုင်တဲ့အကြောင်းရှိတယ်။ဘောလုံးတဲ့ကလေးကဒီလိုသမတ်တယ်လို့သက်သာပြဟောတာလေ။ဘုရုံးကလည်းဒီလိုသမတ်တဲ့ပုဂ္ဂိုလ်ရှိတယ်။ ဒီကိုကျွမ်းသာသနာကောင်းရခြင်းတာပါဆိုသာသနာနှစ်400လောက်ပဲဘုရားပြည့်မြတ်စာမြေတော့400လောက်ပဲသာသဝနာတိတာမင်းကြီးလက်ထက်ပေါ့ဒီရာကျင်းကဒီကိုကျွမ်းမြောက်ဖက်ကနေပြီးတော့ဒီကိုကျွမ်းလို့ပါတော့သူကအုပ်စိုးနေတယ်တောင်ပိုင်းနေနေလေးမှာသာသဝနာတိတာမင်းကြီးဆိုတာဒုက္ခတာမင်းရဲ့ဖြစ်အမီးတော်ဒုက္ခတာမင်းရဲ့မင်းရဲ့သမီးတော်သာသဝနာတိတာမင်းကြီးရဲ့ တောင်ပိုင်းလေးမှာဆိုနည်းနည်းလေးဟိုကျုံးနေသမာဓိမှာဝင်းလို့နေမှာပေါ့လေတော့တော်ဝါတယ်လို့နေမှာပေါ့ငယ်ချင်းလေးပါပဲအဲဒီအချိန်ခါတော့ဓမ္မရိနာဆိုရမရှိသဘာပေါ်ပဲဉာဏ်နာမရှိပါပဲဘာဝနာဘဝင်ဉာဏ်တရားတို့ဉာဏ်နာဖြစ်လူကညွှန်ကြားပေးတဲ့တတိတွေလည်းအများကြီးပါတယ် တိဋ္ဌမဟာဝိဟာရဆိုတာဒီလိုကြည့်ပါတယ်တိဋ္ဌမဟာကာမဟိုတိဋ္ဌတိဋ္ဌပြေကြီးတိဋ္ဌမဟာဝိဟာရဘုံများလည်းရောက်ခဲ့ပါတယ်ဒီမဟာဝိဟာရကအတန်ဃာရာသူ့ကိုခေါ်လို့တော်ကြောင်းကနေပြီးတော့လာတယ်လာတော့လာမှကြောင်းကြောင်းတော်ကြောင်းကြောင်းတွေ့တဲ့အခါဝင်တယ်ဝင်တော့မတည်ပြီးတော့ကြောက်တယ်တရားတွေနဲ့စပ်ပြီးတော့တရားတွေမင်းများယုံနာတရားတွေမိစ္ဆာရူပနာတရားတွေ အဲဒီကြောက်ပြီးတော့မေးသမာဘအကြောင်းနဲ့မေးအကုန်လုံးကြည်တာပဲနေပြီးတော့သူကညာနာညာနာဖြစ်ပြီးတော့သင်နေတယ်မသိဘူးလို့နောက်မှလည်းဓမ္မရိနာမတိကသူအရှင်ကြီးကမဟုတ်မဟုတ်သေးမှန်းလို့ဝင်ပြီးတော့မေးတာဒါကြတယ်အကုန်လုံးကြည်ကြည်ပြီးတော့ခါလာကြတော့ဓမ္မရိနာမတိကလည်းအရှင်ကြီးကသမာဓိညာလေ့လာပါသေးသလားအားလေ့လာပါရဲ့ တကယ်ဥပဒေညာကိုလေ့လာပါလေအားလေ့လာပါလေလေ့လာနေကြရတယ်ဆင်ရဆင်ကြီးတွေပင်ဒီကောင်ဖန်ဆင်းသားပါဘူးဆင်ကြီးပါလေဆင်ကြီးသားဆင်သားဆင်မနာခါရညာဆင်ဖန်ဆင်းကိုယ်လည်းတောင်းတယ်လက်မောင်းနေအဲ့ဒီဆင်ကြီးကနာမောင်းကိုပဇာတဲ့ထည့်ပြီးတော့အမိလည်းပဲ ထောင်ပြီးအပြင်များကြီးကိုသိသိပြေးလာတော့။ဘာလဲကမှအောင်ဆိုတော့သင်ရတဲ့ခါလဲအဲဒီတော့မသာတဲ့နှာမောင်းထည့်ပြီးတော့အော်ပြီးတော့အမိဆောင်ပြေးလာတဲ့ပုံဖြစ်လာတာပဲ။ပြေးလာတော့ခုနညာနာပတ်တင်ပြီးတော့နေတယ်မရှိဘူးရဲ့။ကြောက်လတ်တော့ထားပြီးတော့ပြေးလာတယ်ခါလဲသိပြီးကြောက်လို့သာပြီးတော့ဓမ္မရိနာမထေရသင်္ဃာဆွဲတာ။ရှင်ဘုရားယဟနာပုဂ္ဂိုလ်များကြောက်တာပါလေလား။ ဒီတော့မှသတိရတယ်ငါညာနာမဟုတ်ဘူးအဲလူတရားတွေဘယ်တော့ရတာလဲဆိုတော့မြစ်တော်60ကြီးနေပြီလေသူကဟိုသာနေနဲ့သာနေရပြီးတော့ကိလေသာတွေကျန်တဲ့မှန်ကိလေသာတွေဖြစ်ဘူးပေါ့လေဒီမျိုးတဲ့ကိလေသာတွေဖြစ်မှာပေါ့ဒီမျိုးတဲ့ကိလေသာတွေဖြစ်တာဖြစ်မှမပြီးပဲဖြစ်နေလို့လို့ဆိုတာဖြစ်နေတာပါပဲသူဇန်တရားတွေနဲ့ပြပြပြီးတော့ငါတရားတွေရနေပြီဆိုပြီးသင်ကြည့်နေတဲ့စိတ်တွေ ပြီးတော့မာနာလေးတွေရှိမှာပေါ့သူတဲ့သူများတွေလုံးမရှိဘူးငါရာဖြစ်တယ်ဆိုပြီးတော့ဒီမာနာလေးတွေဒီကျဲတယ်မာနာကမာနာမှဒီကျဲတယ်သူဆိုတယ်အဲဒီကိလေသာတွေရှိမှာသူတို့သူရတာတဲ့တရားလေးနဲ့တာယာမှုတွေလည်းသူဖြစ်နေမှာပါအဲဒါတွေမထင်ကြဘူးအဲဒီခုတော့မှကြောက်လန့်ပြီးပြီးတော့မှလည်းမှဉာဏ်မူသေးပါပဲလားဆိုပြီးပြီးတော့ဓမ္မရိနာသတိထားမှာကမ္မထာတောင်းပြီးတော့ဓမ္မရိနာပဲကမ္မထာပြေးတော့ သက်ချင်းမဲ့တရားတွေရပါရဟနာဖြစ်သွားတယ်အဲဒီလိုဒါကမြတ်စွာဘုရားပြိဋိဘာသံပြီးတဲ့နောက်ဆရာလက်ထက်ကလည်းဒီလိုကရှိတာပဲဒါကြောင့်မို့ဣဒ္ဓဌာနာဤရောသင်္မာချင်းရဲ့အကြောင်းကိုဝိဇ္ဇတိရှိပါတယ်ဇာယရုံနဲ့อืมဗာလိခာတရားပြည့်စုံနေပြီတရားတွေပြည့်စုံနေပြီလို့ဒီလိုသင်ပြအကြောင်းရှိပါတယ် ဇုံနာသစ္စာဇုံနာပါဏာထိုတို့ဖြင့်သမဘောအကျဉ်းညသောလူဣတိဤသံတရားတို့ဤတိဤသံတရားတို့ကိုအရိယသာဝိနည်းစွာဖြင့်သာသနာတော်၌အလေသာဒီသာကောင်းပါကြလေတဲ့သူမျိုးလူဝေနာကိုစမ်းကြည့်မပေါ်အပ်ကုန်နေအဲ့ဒါတွေကဒါတော့မြတ်စွာဘုရားသာသနာတော်တန်လေးခတရားမဟုတ်သေးဘူးတဲ့ဒီသံတရားတွေဒီလေသာကောင်းပါကြတဲ့ ။မန္တကတရားမဟုတ်သေးဘူး။အရိယသာဝိညာဉ်နဲ့သံဃာသာသနာတော်နဲ့ဥပ္ပေဇံတရားတော်ကိုဒုက္ခဓမ္မဝိဇာကမျက်မှောက်အားတော်နဲ့သံဃာမြာအကြောင်းဖြစ်သောတရားတော်ကိုစမ်းနေပေါ်သွားတော်မူ။ရသော်ပြသာသနာမှာတော့ဒီလိုဇံတရားတွေကသံဃာတော်ကနေယူညပါပဲ။ပထမဇာဒုတိယဇာတတိယဇာသုတ္တဇာဇာ၄ပါးကိုဟောတယ်။နောက်ပြီးတော့ အရူပသံ၄ပါးအတာမနိသာနာသံဝိညာဉ်သာရဏသံအတိညာရဏသံနိဝေဒညာပညာရဏသံအဲဒီအာယုဘသံ၄ပါးလည်းဟောတယ်အာယုဘသံ၄ပါးကျတော့မန္တန္တဧတေဝိဟာရအရိယတဝိညာဉ်ကိုစမ်းတယ်ဧတေဝိဟာရဧတေဤအာယုဘသမဘာတရားတော်ကိုအရိယတဝိညာဉ်နဲ့သောဗျာဤသာသနာတော်၌ ဗန္တာဝိဟာရနေသက်ပင်ငွေသောနေထိုင်ကြောင်းတရားတော်ကိုကိုသန့်ပြီးတော်သွားကုန်မာတဝိဟာရနေသက်နေသက်တဲ့နေကြောင်းတရားကိုအာရုပသမဘာဆိုတာယူပဇာတဲ့ကိုသိမှုနေသက်အဲဒါမာတဝိဟာရတွေတရားဝိပဿနာအားထုတ်ရမှာလည်းဇာနဲ့အလားတူကိုရှိတယ်အဲသမာဓိညာတော်လေးအားကောင်းလာပြီဆိုတဲ့အခါကာလတော့ ပီတိဒုက္ခတွေနဲ့ဝမ်းမြောက်ဝမ်းသာခြင်းနဲ့စိတ်တွေတကြွပြီးတော့ဖြစ်နေပြီးတယ်ဝိရိယပညာဉာဏ်ကဖြစ်တတ်ပါတယ်ပရမဇာနဲ့တူတယ်ဝိရိယပညာကလွန်သွားတဲ့အခါကာလကျတော့ဝိရိယပညာနောက်ပိုင်းမှာပီတိဝမ်းမြောက်ဝမ်းသာမှုပေါ်ပဲနဲ့ဒုက္ခသိချမ်းသာမှုနဲ့နေကောင်းနေတာလည်းရှိတယ်ဝိပဿနာနော်ဒုတိယဇာနဲ့တူတယ်အဲဟောပထမဇာကမှာပါအဲပထမဇာက

ပီတိဒုက္ခတွေနဲ့ဖြစ်နေတာရှိတယ်။အဲဒီကဥရပြညာနောက်ပိုင်းကျတော့ပီတိမပါဘဲနဲ့ဒုက္ခတွေနဲ့ဖြစ်နေတာတတိယဇာနဲ့လို့အဲဒီကနောက်ဒုက္ခတွေတော့မရှိဘဲနဲ့ဥပ္ပခါသက်တဲ့နဲ့လက်ရှိရှိပြီးတော့နေနေတဲ့အခြေအနေကြီးတယ်။ဒီငါတို့သက်တာညာဒီမှာသင်ကြားဖြစ်ပါတယ်။ပြီးတော့အာယုဘဇာမျိုးတွေလည်းရှိတယ်။ဒါကြပြန်ကြတော့နင်းနေရင်ကောင်းနေပြီးတော့ကြောက်နေလို့ပဲဒီလိုရတာပဲ။အဲဒီလိုဖြစ်နေကြည့်တယ် ။ဒါကြံကြတော့စိတ်တွေတခါတော့စိတ်ကြီးစိတ်ရှင်တန်းပြီးတော့သွားနေတာ။အာဝိညာဉ်နဲ့သာရဏသာမျိုးတွေစိတ်ရယုံတွေစိတ်ရယုံတွေကြီးပေါ်လာရှိတယ်။ဒါကြံကြတော့ဘာမှမရှိတော့ဘူးလို့သင်ရတော့အောင်လို့ပြင်လာရှိတယ်။အပင်ဉာဏ်သာသာနဲ့ဒီတခါကြံကြတော့စိတ်ကလေးမရှိလို့ရှိသိမွေးပြီးတော့နေရာလည်းရှိတယ်။မြေဝပညာနာပညာရဏသာနဲ့တူတယ်။ယူဝဒနာထဲမှာအဲဒီဇာန်သဘောတွေတို့ပါပါတယ်။အဲ့ဒါလေးကိုကြည့်တာနဲ့လည်း အားရပြီးနေရတယ်တဲ့။တန်လေးခတရားနဲ့ပြည့်စုံနေပြီဆိုပြီးတော့ဝမ်းမြောက်ဝမ်းသာတွေ့နေရတဲ့မာဇီကတော့တန်လေးခမဟုတ်ဘူး။အာယုဘဇံတရားတွေကမြတ်စွာဘုရားသာသနာမှာတော့တန်တဝိဟာရတွေမြင့်တဲ့ဝိဟာရတွေများတာဖြစ်သေးတယ်တဲ့။ဟောပြီးတော့တန်လေးခတရားတွေတော့ဒီမှာဟောပါတယ်။ဒီကပါဏဝောသုံးသာတန်လေးခေါ်ကြရမည်ရောသုံးသာသစ္စာသုံးသာ ကြည့်ရပါလားငါပြောသာသနာနဲ့မူကအတံမေသောကြည့်တာဆောင်းပါကြတယ်အရှင်ကိုကရဏီရောသိမြင်အားယူ။ဘာပြသာသနာမှာကြည့်တာကိုတကယ်ဆောင်းပါကြရတဲ့အရှင်ကိုသိရမယ်တဲ့။ဘာတွေရောဆိုလို့ရှိရင်ပရိဝိတကဝိသံတိမြတ်မေတာအဝိတကဝိသမတိသံလေဟောကရဏီယောပရိတဘာသာပုဂ္ဂိုလ်တို့ ဝေဒကမြစ္ဆေရကောင်းဘုဒ္ဓလို့ရှင်ကြကုန်တံဣသာတိတို့သူတော်ဘာတို့ကမြစ္ဆေကြမြင်ရနိုင်မရငါတော့ဘူးအဝိနကမမြစ္ဆေကုန်ဘုဒ္ဓမှာဖြစ်ကုန်ဣတိသောတန်လေသောကိလေသာဆောင်းပါစေခြင်းကိုပဲမြော့ကြည့်မြား၏အဲဘာလို့သာခြင်းနဲ့မကြည့်စုံတဲ့ပုဂ္ဂိုလ်တွေကတော့ဘယ်လိုပါလဲမြစ္ဆေကြတယ်အဲဒီကမှငါတို့ကတော့မမြစ္ဆေပဲနဲ့မမြစ္ဆေတဲ့အကျင့်ကိုကျင့်မယ်လို့ အဲဒီတန်လေးခခြင်းကိုကျင့်ရမယ်အခုမှဒီမှာတန်လေးခတော့အခုမှစတာဒီတိုင်းနားနေရတော့တနိုင်တော့ကြောသွားတယ်သူရိပုံမတဲ့အဲဝိညာဉ်သာဝိညာဉ်သာတရားကစရဝိညာဉ်သာတဲ့ ပါဠိပါဒအဒိနဒါနဲ့စသည်အလုံး40နဲ့4ပါးရှိတယ်။အဲဒီ44ပါးကိုသောင်းမိုးလင်္ကာနဲ့မှတ်ထားရအောင်။လင်္ကာစီထားတဲ့ဒီထဲမှာအကျိုးနေရာလည်းပဲအနေလေးပဲပေါ်အောင်အဲဒီဟာက၄လုံးမကဘဲ၅လုံး၆လုံးနဲ့ရှိတယ်။အဲဒီဟာဒီလိုကြရ၄လုံးဒီလိုရှိရင်လင်္ကာကတည်းကပို့ပြီးရှိတော့မှဒီလိုရှိတော့ မကြည့်ရအောင်လို့တို့တို့လည်းကြည့်အောင်လို့အကျိုးနေရာရဲ့သင်္ဃာကြည့်ရင်းနဲ့မကြိုက်ဘဲနဲ့ကြည့်ရတာလည်းပါပါတယ်။ဒါမှမဟုတ်ဆိုလို့တော့ကောင်းပါလား။ကဲနာလေးကြည့်ရအောင်လေ။ဝိဟိနာပါဒအာဒေနာမေအဇမသုယာမုဂ္ဂပိ ရုသံဃာအဘိညာနှင့်သေရအမိစ္ဆတာသင်တိုင်းကြ၍နာဥဒိစ္စာဒီဥဒိစ္စာနှင့်ဘောဓပနာဟမထပလာ ဘုဒ္ဓမစ္စေသာဓုမာယာအတိမာသမာဘုဝဇနေပါပမိတောမာရောတစ္ယာရာမစီဣရိတာမေတ္တာပါဏိဥဒ္ဒနိ သိမိတရားဒုက္ခသစ္စာဒုက္ခညတာဘုသူစွာဟုသေတာရေသေးကလေးကိုဘုရားဆွံ့စေကြာရီသာမေခါတော်မင်းတော် 54ပါးရှိတယ်54ပါးရှိသဘောတော့အောက်မှာပြင်းပြ35အသေးသေးကြထားပါတယ်ဒီကတော့ဒါကတော့သံမိုးနဲ့တို့ဆောင်းတိုင်းအောင်ဝိညာမနာအရိနာနဲ့အရမသရိယမုသာတုသုခရုသံသာဘိဇာနေအဲဒါဝိသတေယမဟာတိပါဒအရိနာဂာနာအရမသရိယမုသာဝါရပုကုဏဝါဒပုကုဏဝါဒသမ္ပဗလာဝအဘိဇာဗျာဝါရအဲဒီကနာဆေယမိစ္ဆတ္တ မိစ္ဆာရိကြီးကစပြီးတော့မဲ့ခြင်းမိစ္ဆာမဲ့ခြင်းဖြစ်ပါနဲ့မိစ္ဆာညာနာမိစ္ဆာဝိမုဒ္ဓိထဲတော့နာဆရာမိစ္ဆာတာဖြစ်တဲ့သင်တိုင်းကြရေးအောက်မှာပါပါတဲ့သတိကနေပြီးတော့သတိနာမကနေပြီးတော့20နာမတရားမိစ္ဆာဝိမုဒ္ဓိပြောင်းရတာဆရာမိစ္ဆာတာပဲ သင်တိုင်းကြတဲ့ဒီနာဥဒိစ္စပါရီကပေါ်တယ်ဝိဒိစ္စနဲ့ပေါ်တာဥပနာဟတနည်းရတဲ့ပါပါမေသပလာသဣဒ္ဓမေသရိယဘာတိယမာယာဘာတိယဘာတိယမာယာဒီမှာပြောဝင်ပြန်တယ်အတိမာသံဃာအတိမာနသံဃာနောက်ဒုဝိစ္စပြောဆိုခဲ့ခြင်းပါပါမေတ္တပမာရမရာတရားမရှိခြင်းအဟိတနုတ္တပသုဒ္ဓနိခြင်းပြင်းခြင်း မௌဒသစ္စာသတိနေခြင်းဒုက္ခညပညာနေခြင်းနောက်ယူကြည့်စွာဒီဟာပါဠိတိပရာမာသာကယူကြည့်ခြင်းအဲ့ဒီတိုင်အောင်အားလုံး44ပါးရှိတယ်အဲ့ဒီ44ပါးခေါင်းပေါင်းကျင့်ရမယ်ဇာရရုံနဲ့လည်းမပြီးသေးဘူးတရားရတယ်ဆိုလို့ရှိရင်ဒီရင်ဒီကိလေသာတွေကျင့်ရမယ်လို့ဆိုလိုပါတယ်သူက ဒီလိုတွေကျင့်အောင်ကျင့်ရမယ်။ဒါမကျင့်လို့ရှိရင်ဒါတရားမဆုံးဘူးဒါတွေကျင့်အောင်ကျင့်။အဲ့ဒီရတယ်ဆိုကျင့်ရအောက်တဲ့ဆုံးသောတာပတိမညာရောက်လို့ရှိရင်ဒီရမှာကျင့်တဲ့ဉာဏ်တွေကျင့်တော်ပါတယ်အဲဒီကအဲဒီသောတာပတိမညာရောက်လို့ရှိရင်ဘုရားပြောတဲ့မိစ္ဆဝါဒမိစ္ဆာကြီးတွေကျင့်ပြီးတော့သွားတယ်။အဲဒီတော့ဒီတရားတွေရတယ်ဆိုရင်လည်းမဟုတ်ဘူးလို့ ဒီတန်လေးပါတရားတွေကျင်းနေတဲ့တရားတွေကျင်းရမယ်ဒီတရားတွေကျင်းမှာသာသနာ့ဘာမှာဆိုလို့ရှိရင်ဇာန်ရတာဟာဇာန်ဇာန်နဲ့ပြည့်စုံပြီးတော့နေရမျှတော့တရက်ပို့ပြီးတော့မတက်တော့ဘူးဇာန်ရပြီးဇာန်ဇာန်မပြည့်ဘဲနဲ့သူ့တွေသွားလို့ရှိရင်ဒီမှာပြည့်ရောက်တယ်ဒါတော့ပဲရှိတယ်ဒီလိုသားတွေအကျိုးမပန်းနိုင်ဘူး မြတ်စွာဘုရားရဲ့သာသနာတော်မှာတော့သောတာပတိမေဖို့ရောက်ပြည့်နေတဲ့ပုဂ္ဂိုလ်ကစားပြီးတော့ကိလေသာတွေကျင်းအောင်ကျင့်တယ်။အဲဒါသောတာပတိမေဖို့စပြီးကိုရအောင်ဝိပဿနာကြီးအခြေခံဖြစ်အောင်ကျင့်ပြီးတော့နေတဲ့အတွက်တဲ့ဒါတွေကမြင့်မြတ်တယ်။ ဇံရတာကတော့ဇံနေနဲ့ဇံကနေပြီးတော့ဇံဝင်စားပြီးဝိပဿနာရှိနေဆိုရင်တော့ဇံနဲ့ဖို့တံပါတယ်။သာသနာ့ဘာမှာတော့အဲ့ဒီဇံရောက်လို့မရပဲ။သာသနာ့တွင်မှာလည်းပဲဇံတရားရောက်ရုံနဲ့အထင်ကြီးနေတဲ့ပုဂ္ဂိုလ်တွေကလည်းရှင်းမတိုးဘူးသားတွေနဲ့ဒါကြောင့်မို့အဲ့ဒါတွေကိုတန်လေခလို့နဲ့ဆိုတာကမဟုတ်ဘူး။ဒီလေသာနေပါကြောင့်တရားလို့မဟုတ်ဘူး။အခုဝိညာဉ်သာကြည့်တော့ အကုသိုလ်တရားတွေကျင့်အောင်ကျင့်နေရှိရင်အဲ့ဒါကမှနာလိခတရားပဲအဲ့ဒီမှာဒီဥစွာညှင်းစေတဲ့တရားတွေပရိသူတော်ဘာတဲ့ဝိညာဉ်ကညှင်းစေတာကောင်းတယ်ဘောဓိတန်တို့ဖြစ်ကုန်တာမိထဤတို့တော်ဘာတို့ကညှင်းစေတတ်တဲ့နေရာမှာမယံနာရဲ့ဒီအဝိညာဉ်တရား မမြင်သေးကုန်ဘူးဘုရားမှာသုဆုံးအားအဲဒီလိုကြိလေသာခေါင်းမအောင်လို့ကျင့်ရမယ်တဲ့ဒါလေးတွေပဲပေါ်လွင်အောင်လို့ဘုရားတော်ကဆောင်းမှုပေးထားပါတယ်ညာတွေကမြင်စေကြနေရာမှာငါတို့ကတော့မြင်စေမှုကျင့်စေမည်ဒီလေသာပါးရဲ့အကျင့်ကိုကျင့်မည်အဲမြတ်စွာဘုရားပါဠိတော်ကပေါ်လွင်အောင်ဘာသာပြန်တော့ ဒါလေးဆိုကြအောင်သူများတွေကမြင့်စေကြမည်နေရာမှာဟာရဲကတော့မြင့်စေမှုသင်စေမည်သူနာပါစေရဲ့ရှင်ကိုရှင်မည်သူများတွေက ဟုတ်ကြကြမည်နေရာမှာသာရောကတော့မြင့်တယ်မှုကင်းစေမည်ဒီတာပါစေတဲ့အခြင်းကိုရှင်းသည်အဲဗျာတွေကသံဃာအခြင်းကိုမကျင့်တဲ့ပုဂ္ဂိုလ်တွေကတော့မြင်စေကြခြင်းမြင်စေကြလိမ့်မယ်တဲ့ဒီမထာမဲနဲ့ သူတို့ဘာကိုသနာညာရာခြင်းမရှိဘဲနဲ့ညှင်းဆဲကြလိမ့်မယ်ဒီလိုညှင်းဆဲနေကြတာပါပဲသတ္တဝါတွေကနေရာနေရာညှင်းဆဲနေကြတာလေကိုယ်နဲ့ညှင်းဆဲတာရှိတယ်နှုတ်နဲ့ညှင်းဆဲတာရှိတယ်လောကမခံကြအောင်ပြောလို့ညှင်းဆဲတာပဲအဲကိုယ်တို့ကတော့ကိုနာကျင်အောင်လို့ညှင်းဆဲညှင်းဆဲပါလေအဲဒီလိုညှင်းဆဲနေကြတဲ့လောကထဲမှာတဲ့ငါတို့ကတော့မြတ်စွာဘုရားသုံးမရပြီးတော့ အတ္တဝါတွေမငြင်းဆဲရနဲ့ကျင်းမယ်မငြင်းဆဲရနဲ့ကျင်းတာအကြည့်သာကောင်းပါစေကျင်းမယ်ဒါကအိန္ဒိယအိန္ဒိယမှာတော့အနာရေးကြည့်တဲ့ကျင်းမယ်အဟိန္ဒတရားတဲ့လို့ရင်းနေတာဟောတယ်ရင်းနေအဟိန္ဒတရားရေးကြည့်တယ်လို့အဟိန္ဒတရားတတ္တဝါတွေမငြင်းဆဲရဘူးလို့တတ္တဝါတွေရတယ် သူတို့ပြင်းရတဲ့သတ္တဝါတွေကလည်းနေလုံးပဲလုံးပြင်းရတဲ့သူတို့ကတော့ရေတွေလည်းသူကရေရေသိမ့်ကြီးကြီးတွေဆိုသတ္တဝါလည်းပြင်းရတာအဲဒီရေတွေလည်းပဲသူကမနှိမ့်ဆက်မပြည့်စည်ရဘူးမြေပင်တွေသစ်ပင်တွေလည်းပဲသတ္တဝါလည်းပြင်းရတာလည်းဒါတွေလည်းမနှိမ့်ဆက်မပြည့်စည်ရဘူးသူကအဲသို့တော်တောင်းလေးပါသူတို့ကတော့လွန်ကျွန်းနေတယ်အဲဒါတော့လည်းမဟုတ်ပါဘူး သာဝိညာဏကအသက်ဉာဏ်ရှိပြီးရနေတဲ့တ attva တွေသိပြီးကြည့်ပြီးအဲဒီတ attva တွေမမြင်ကြရဘူးတဲ့မြတ်စွာဘုရားသာသနာကတော့ဒါတွေမမြင်ကြပဲပြင်ရမှာဒီလိုမမြင်ကြပဲပြင်တာဇာနဲ့ဘယ်သူကမြင်ရပါကလဲဆိုတော့မြတ်စွာဘုရားဟောထားတာဒီမြင်ကြတာမြင်ရတယ်လို့ဟောထားပါတယ်။ဘာကြောင့်လို့ဆိုရင်ဒီမမြင်ကြတာကလည်းအဆင့်၃မျိုးရှိတယ်ဆိုတာ ဝိတိတ်မကာယကံဝစီကံနဲ့မနှင်းစေကာယကံဝစီကံနဲ့နှင်းစေခြင်းကိုပယ်တာကတစ်မျိုးစိတ်ကူးထဲမှာနှင်းစေလို့စိတ်ကလေးပယ်တာကတစ်မျိုးအဲအနုပြကုလကနေရာချင်းနှင်းစေနိုင်တဲ့သဘောလေးကိုပယ်တာတစ်မျိုးသုံးမျိုးရှိတယ်အဲဒီသုံးခြင်းလုံးကိုကြည့်ရမှာမြန်မာအဲကာယကံဝစီကံနဲ့ကျူးလွန်တဲ့နှင်းစေမှုကလေးကျင့်ရုံနဲ့မပြီးသေးဘူးအခုကာယကံနဲ့ဝစီကံနဲ့ကျူးလွန်တဲ့ မြင်စေမှုကိုမြင်တာကသီလနဲ့သီလဆောက်ပြီးပြီးတော့ကိုရင်းသီလနဲ့ကပယ်ရမယ်ကိုရင်းသီလနဲ့သီလဆောက်ပြီးပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကတော်ကောင်းတွေကသူတော်ဘာတွေမြင်ကြပါဘူးအဲဒါကာယနာနဲ့ဝိညာဉ်နဲ့ကျင့်နေတဲ့ဝိသေကမကိလေသာတွေပယ်နေတာဝိညာဉ်တရားတွေပယ်နေတယ်လို့ပယ်ရမယ်ဒါနဲ့ပြုကြလာကြတော့ပြီးသေးဘူးတဲ့တမာရီဘာဝနာအားထုတ်အောင်ပဲစိတ်ထဲမှာမြင့်ပြလို့ရှိကြတော့ ဒီလောက်ထောက်ကြည့်ပါဦးမယ်ညင်းသေးတယ်သိတာလည်းပြည့်နေပြည့်နေအောင်မယ်အဲဒါညင်းသေးတယ်စိတ်ကိုမပြည့်အောင်နဲ့သမာဓိဘာဝနာပွားနေအောင်မယ်ဒါနဲ့ပြီးတော့ဒါနဲ့မပြီးသေးဘူးညင်းသေးတဲ့သဘောမျိုးကိုမဖြစ်လာအောင်ပြင်ရမယ်အမှုပြဆိုတယ်ဒါဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ဝိပဿနာမရှိမိရင်မရှိမိရအောင်နဲ့စပြီးညင်းသေးတယ်စိတ်ဆိုတာဖြစ်နေတယ်အခုမဖြစ်ရင်လည်းကြောကြပြန်စဉ်းစားပြီးတော့ဖြစ်နိုင်တယ် အဲဒါကြောင့်မြင်နိုင်ကြတဲ့နာမည်စားတဲ့ဒုတိယကိုယ်နဲ့စားတဲ့လှုပ်ရှားတဲ့သုသုစနဲ့ကြံပြီးတော့သွားကြောပါပေါ်တိုင်းပေါ်တိုင်းယုံနာတွေကိုရှုမှရှုမှပြီးတော့ယုံနာများပဲသုပြနေတဲ့တရားများပဲအနိစ္စဒုက္ခအနတ္တများပဲလို့သိရမယ်။အဲဒီလိုသိနေရင်တော့ရှုမှတိုင်းတော့အရင်နဲ့စပြီးတော့နှင်းတဲ့လိုစိတ်ဘယ်နည်းနဲ့မှရှင်းနိုင်တယ်ခါတိုင်းငြိမ့်တော့အဲဒီလိုမျိုးနဲ့ပြီးကြတာကဘာမှပြီးသေးဘူး။အဲဒီလိုရှိတာကလည်းယုံနာသင်္ခါရမျိုးနဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ အရိယာမဉ္ဇဏ်ရောက်အားထုတ်ရမယ်တဲ့ဒါလည်းသောတာပတ္တိမဲ့နဲ့ပြီးတာဆိုသောတာပတ္တိမဲ့နဲ့ပြီးရပါသောတာပတ္တိမဲ့ကတော့အပယ်ကြလာအောင်ညှင်းဆဲမှုအဲ့ဒါတွေတော့မပြည့်ဘူးအဲ့ဒါတော့ပဲနည်းလေးအနာဂါမိမဲ့ရောက်အားထုတ်ရမယ်အနာဂါမိမဲ့ကတော့သောတာကျင်းတာပဲနာမည်နဲ့နာဂါဖြစ်တဲ့ပုဂ္ဂိုလ်ကတော့ဘယ်လိုမှညှင်းဆဲမှုမရှိတော့ဘူးညှင်းဆဲလို့လည်းသိပြီဘာမှကုန်ဖြစ်တော့အသိမရှိတဲ့မွေများလို့ တော်ကနှင်းဆက်လို့လည်းစိတ်ဆိုတာကမဖြစ်တော့ဒေါသစိတ်ဒါလည်းကျင်းသွားတယ်အဲဒီကြောင့်ဝါထုရမှာကိုဒါကြောင့်မို့မြင်တာဆံတော့မကဘူးဆိုတာဒါကအမြင့်ဆုံးကျင်းတဲ့အခြင်းကအနာဂတ်ကြောင့်ကျင်းရမှာအောက်တိဆုံးပြ။နောက်ဒီကမကပါဝါရသနာကြောင့်လည်းကျင်းရမှာပါပဲ။ဒါကြောင့်မို့သူကဟိုရဲဇာတိနဲ့မြင့်နေတယ်လို့ဆိုရတယ်အဲဒါလေးဟောက်ဆိုသူများတွေက မြင့်စေကြမည်နေရာမှာမာရောကတော့မြင့်စေမှုကင်းစေမည်ဒီနာပါရတဲ့ခြင်းကိုကျင့်ဟောဒါကသဝါရနောက်နောက်သဝါရကအဲဒီဒီပထမဝါရကတော့ဗာလိခေါကရဏီရောဆိုတာကိုအလုံး44ခုအစဉ်နဲ့ဟောထားပါတယ် အဲနောက်တစ်ပါးရတာလည်းပဲဒီလိုပဲ44ခုစိတ်ဓာတ်ဥပါဒိတာပါစိတ်ကိုပြည့်စည်ရမည်ဆိုပြီးတော့44ခုပြန်ပြီးတော့ဟောတယ်ဘုန်းကြီးတော်လည်းမှတ်လို့ကောင်းအောင်လို့သူ့စဉ်တိုင်းမဟောဘဲနဲ့အကုန်လုံးပေါင်းပြီးတော့ဒီမှာမြင်ကြမှုတစ်ခုကိုသံလေခအကျင့်ကျင့်ရမယ်ဆိုတာကဆိုပြီးတဲ့နောက်အဲစိတ်ဓာတ်ဥပါဒိတာပါ စိတ်ကိုဖြစ်စေရမယ်ဆိုတာဆက်ပြီးတော့နောက်လည်းပဲအလုံး၅ခုရှိပါတယ်၅ခုလုံးဘုံလုံးပေါင်းတယ်ဒီမှာပြထားပါတယ်ဒိဋ္ဌဘာရမီသောအာသုံနာကုသလေဒိဋ္ဌမေတုဘူကာရံဝရံဟောပါနာဝါရောကာယနာဝါသာနုယေနာတုသုံနာပြုလားသုံနာကုသလေဒိဋ္ဌမေတုကုသိုလ်တရားလည်းစေတဘာရမီစိတ်ပြေအောင်မြှောက်တော်မူ

ဒါနပြုမယ်သီလဆောက်တည်ခြင်းသုံးမယ်ဥပုဥပုစောင့်မယ်ဒီကူလေးဖြစ်လာတာကိုဘုရားနာပြီဘာဝနာပွားများမယ်တရားနာမယ်ဒီလိုဒီကူလေးဖြစ်လာတာဘုရားနာပြီဒီလိုဒီကူရှိတော်များတယ်လည်းမိရလို့ပြရတယ်ဒီသန္တာနာသန္တာတွေကောင်းကျိုးတွေနောက်တာနေရာဘဝတွေရသွားနိုင်တယ်မနာဘုရားလည်း မထကုံဒီတတိသားများမြတ်စွာဘုရားဒီဟာနည်းလေးကြပြီးဘုရားဘူးရတယ်အဲဒီမှာကုသိုလ်ပြုတယ်စိတ်တွေဖြစ်တယ်အဲဒီစိတ်နဲ့ပဲဒီတင်ဒီညိုတဲ့စိတ်နဲ့ပဲဒီချမ်းမှာသာသနာတည်ရောက်သွားတယ်ဘာမှဒါနာတိရတယ်ဘာမှသူမလို့ရတယ်ဒီညိုလိုမျှတယ်ဖြစ်သွားသာသနာတည်ရောက်တော့အဲကြောင့်သိကြမျှပဲဒီလူများတာပြီးရင်နောက်တစ်ခုကတော့အဲဒီလိုဒါနာတိလာဘာဝနာကုသိုလ်တွေပြုရစိတ်ကြီးလေးပေါ်လာတဲ့အတွက် နောက်တစ်ခုကြလို့ရှိရင်မိမိရည်ရွယ်တဲ့အတိုင်းဒါနာကုသိုလ်ပြုဖြစ်တယ်သီလဆောက်တည်ဖြစ်တယ်ပုဂ္ဂိုလ်ပင်သီလဆောက်တည်ဖြစ်တယ်ဘာဝနာတရားတွေပွားများဖြစ်တယ်အဲပွားများပြီးရတဲ့ကျိုးတွေရတော့တာပေါ့ဒီမှာဒါတော့သူပြောကြမလို့ဒါနာအောင်မြင်သွားလို့ရှိရင်ဒါနာကုသိုလ်ကအကြီးကျယ်ကျိုးပေးသွားသီလကုသိုလ်ကလည်းအကြီးကျယ်ကျိုးပေးသွားဘာဝနာကလည်းဥရမဲ့ဖို့တရားကြီးကျိုးပေးပြီးတော့သွားတယ်အဲ့ဒါ သိသိယုံမျှတာအရင်းခံလာတာပဲမြတ်စွာဘုရားမြတ်တောင်းမှဘုရားအလုံးတော်ဘုရားတော်မှာပထမဘုရားပြအောင်ပြင့်မယ်ဆိုစိတ်ကူးတွေကစရတယ်အဲဒီစိတ်ကူးလေးပေါ်လာတော့ဘုရားပြစ်တာသမ္မာသမ္ဗုဒ္ဓဘုရားပြစ်ဆူတောင်းပြီးတော့ပါရမီကြီးပြင့်ပြီးဘုရားပြအောင်လို့အားထုတ်မယ်ဆိုတဲ့သိဥစ္စာဖြစ်ပေါ်လာတဲ့စိတ်ကူးလေး အဲဒီစိတ်ကူးလေးဖြစ်တဲ့အတွက်ကြောင့်လို့ဘုရားစုတော်ပါရမီကြီးပြည့်နောက်ဆုံးနေ့ကျဘုရားပြည့်တော်တာကိုအဲရှင်သာရိပုတ္တရာရှင်မောဂရံတော်ရဲ့အကသာဝကဖြစ်တာလေဒီလိုပဲသမအကသာဝကဖြစ်နေတဲ့စိတ်ကလေးကအရင်းကကြီးလာတယ်မဟာသာဝကဖြစ်နေတဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းမဟာသာဝကဖြစ်နေတဲ့စိတ်ကလေးကအရင်းကကြီးလာတယ်အခုဒီမှာတရားတို့ကြတဲ့ပုဂ္ဂိုလ်တွေလည်းဗြဟ္မာအာရုံနဲ့ဖြစ်ပြီးအစကြီးလာတာအဲဒီစိတ်ကလေးရင်းခံပြီးတော့ မြန်မာလာပြီးတရားထုတ်ကြတရားထုတ်ပြီးတော့ရတဲ့ရတဲ့တရားတွေကိုရတော့တာပေါ့အဲဒီလိုကျိုးတွေများတော့တယ်ဒါကြောင့်မို့စိတ်ကူးပြုံများတယ်ကျေးဇူးများလာပြီမှာဗျာဟောပါတယ်ဘောဗနာဝါရောကာယနာဝါဇာနုဝိဒနာသုကာယနာဝါဇာကိုဖြင့်နှုတ်ဖြင့်အနုဝိဒနာတို့ဆင်လိုက်ရည်ကြည်ခြင်းတို့၌ဘောဗနာဝါရောဘေဝပြုစုဝဲရှိတော်အနီး စိတ်ကူးရှိတဲ့အတွက်နောက်ကလာပြီးတော့ရဏကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေအောင်မြောင်ဆောင်ရွက်တာကတော့သူပြောကြမလိုပါဘူးတဲ့အမှန်ကျေးဇူးများနေပါပြီသာသမာပြာဆုံးနာပရိဝေဒနာဘုဒ္ဓမြတ်မြတ်လက်ထအာရုံဒရာဘုဒ္ဓမာတိစိတ်တဥပါရိတာဗံသာသမာထို့ကြောင့်ဆုံးနာဆုံးနာဤရဤရာ၌ပရိဒဝါရပုဂ္ဂိုလ်တို့သည် ဝိသကမြင့်ရကုံကိုပုဂ္ဂိုလ်တိဘောလတံသစ္စာဤသို့သူတို့ဘာကမြင့်ရတဲ့နေရာနဲ့နေရာငါတို့သည်အဝိသကမြင့်ရကုံကိုပုဂ္ဂိုလ်သာမဖြစ်ပါဤဒီလိုစိတ်ဓာတ်စိတ်ကူးကိုဥပါဒိတာပဖြစ်စေရ၏အဲသူတို့ဘာကမြင့်ရမယ်နေရာမှာငါတို့ကမမြင့်ရဘူးဆိုတော့စိတ်မျိုးလေးဖြစ်စေရမယ်ဒါကြောင့်မို့ဒီလိုစိတ်မျိုးကိုဖြစ်စေပြီးဒီကဒီလိုသာဟောင်းပါစေအကျင့်ကိုကျင့်ပြီးဒီလိုစိတ်မျိုးကိုဖြစ်စေပြီး ဒီတစ်ပတ်ကျိုးထတာပဲအတိုင်းဆိုရမယ်သူများတွေကဘုရားကမြင်ရမှာမာတို့ကတော့ကျမ်းမှုကျင့်ကြည်သစ္စာပါရတဲ့အကျင့်ကိုကျင့်မည်လက်သမျိုးပဲဖြစ်စေမည်သူများတွေက မြင့်ကျဲကြမြင်ကြမှာအာရုံကတော့မြင့်မှုသင်္ကေမီသီတာပါရရဲ့အကျင့်ကိုကျင့်မီလောကမျိုးကိုဖြစ်စေမီနောက်တစ်ခုကဒေဝတာလူသုံးငါဝိသမောမေဃအတ္တသတ္တ ဝိညောသမောမေဟောပြိဇမနာယယထာဝပနာဆုံးနာဝိသမဒိဋ္ဌာသာတတအဉ္ညာသမဒိဋ္ဌံပြိဇမနာယသုံးနာစိသာဆုံးနာယထာဇုမအာဇဝိသမောမညီညွတ်သောမေခောလမိအတ္တရှိရာဤမညီညွတ်တဲ့တဝဲဘကလားတစ်ခုရှိတယ်ဆိုပါတော့တဲ့သာသာတော်မညီညွတ်သောလမ်းကိုပြိဇမနာယ ကြောင်းလွဲခြင်းငါသမောညီညွတ်သောဤသောတပါးသောလမ်းမြတ်တာရှိကြလေ၏အဲအဲဒီမညွတ်တဲ့လမ်းမသွားခြင်းညွတ်တဲ့လမ်းတော့ကသွားရအောင်လို့လေရတဲ့ကလည်းလမ်းလေးတစ်ခုရှိတယ်ဆိုတော့တဲ့ဒါတော့လေဝဲလမ်းကမကောင်းဘူးမညွတ်တဲ့လမ်းဆိုရင်လမ်းကောင်းသွားတဲ့ပုဂ္ဂိုလ်လေရလမ်းကသွားကြုံပေါ့အဲလေရလမ်းကကြောင်သွားလိုက်ကြည့်ရပဲအဲ့ဒါလိုတဲ့တနည်းအားဖြင့် ဒီယထာဝါပါဏတမိဟုမှာအခြင်းတော့ကဝိသမမညောသောဒိဋ္ဌစိတ်ကမိအာသာရှိရာဣတဘာတောမညောသောစိတ်ကပြိကနာဆောင်နေအလုံးကအညာတဘာသောသမညောသောဒိဋ္ဌစိတ်ကမိအာသာရှိရာဤအဲအခုမြေသိမ့်မှာဒီဆိုတဲ့သိဖြစ်ဖြစ်ဒီသာတဲ့သိဖြစ်ဖြစ်လေသင်းမောသင်းတဲ့တဲ့သိဖြစ်ဖြစ်ပေါ်မညောတဲ့စိတ်တစ်ခုရှိရဆိုပါတော့မညောတဲ့စိတ်ကံတစ်ခု အဲ့ဒီနာဟိုဘနာကလည်းပဲညွတ်တဲ့စိတ်ကံတစ်ခုရှိတယ်ဆိုတော့အဲ့တော့မညွတ်တဲ့စိတ်ကံကမသိမြင်လို့မတက်ချင်လို့ရှိရင်ညွတ်တဲ့စိတ်ကံကဆင်းလိုက်ပြီးတာပဲကြောင်လွဲဖို့ရပဲဒေဝမေဝါခောဆုံးနာဝိသကရာပုဂ္ဂလာသာဝိန္ဒဟောတိပြိဇမနာယဝိသကရာပုဂ္ဂလာသာ ဇုံသာစေသာဇုံအယောမှာပါဤသူပင်လည်းဝိသကတာပုဂ္ဂရာသာနှင်းစေတတ်သောပုဂ္ဂိုလ်ဟာနှင်းစေမှုမကျင်းသောပုဂ္ဂိုလ်ဟာအဝိညာမညင်းစေခြင်းသဘောသည်ပြိကမနာဆောင်လဲခြင်းလုံးကဟောသည်ဖြစ်ပါ၏ညင်းစေတတ်တဲ့ပုဂ္ဂိုလ်မှာဆောင်လဲစရာလေးကမညင်းစေတဲ့သဘောလေးပဲညင်းစေတဲ့သဘောရှိရင်မညင်းစေတဲ့သဘောလေးကြောင်းနိုင်မှာပဲဟောပါ မိခက်ကလေးများကြောင်းလိုက်တယ်လို့ပြောတယ်မိခက်ကလေးများဟုတ်ဟိုမိဘဒီမိဘနဲ့မလဲနေလို့ချင်းဟိုမိဘနဲ့နေတော့ဟိုခလုတ်ရွှေ့ပြီးတော့ဖွင့်လာလာလို့ပဲသူကအဲဒီမိဘမကြိုက်ဘူးဟိုမိဘကြိုက်ရင်ဟိုခလုတ်ရွှေ့လောက်ရွှေ့ပြီးတော့ဖွင့်လာရင်ဘင်္ဂါတွေလည်းပဲဒီဘင်္ဂါလုံးကြီးဟိုဘင်္ဂါလုံးကြီးတော့ချင်းဟိုခလုတ်ရွှေ့ပြီးတော့ဖွင့်လာရင်အဲ့လိုပါပဲမြင်ကြရတဲ့သဘောကမိမိရှိနေလို့ချင်း မြင်ကြရတဲ့သဘောလေးကိုကြောင်းလိုက်ကြပါပဲလွယ်လွယ်ပါပဲကြောင်းမြင်ကြောင်းနေတာမကြောင်းမြင်တော့မကြောင်းမဲနေကြမှာမကြောင်းမဲနေရင်တော့ညင်းစေတဲ့ပုဂ္ဂိုလ်တွေဒုက္ခရောက်နေမယ်ဆိုညင်းစေတဲ့ပုဂ္ဂိုလ်တွေမကောင်းကျိုးတွေပြေးတယ်ဘုရားရဲ့ပုဂ္ဂိုလ်တွေဆိုတော့အခုဘုရားကောင်းတရားတွေကြားနာပြီးတော့နေလို့ညင်းစေလို့စိတ်မရှိနေတယ်တော့ အရိယာအဖြစ်မရောက်သေးရင်ဒီနေ့ဒီချိန်ကျတော့စိတ်ကပြန်ကြမ်းသွားနိုင်တယ်သူတော်ကောင်းတရားတွေမကြမ်းနာရဘဲနဲ့ဘုရုမှတရားတွေကြမ်းနာလို့ရှိရင်လူကြမ်းကြီးဖြစ်သွားနိုင်တယ်အကျိုးငယ်ငယ်တွေကအနာတင်မှုညံ့တယ်လို့ပဲနောက်ကြီးတဲ့အခါကျတော့အပေါင်းဖော်တွေနဲ့စပြီးလူဆိုးကြီးဖြစ်လာတယ်ဒီလိုဟာတွေလည်းရှိတယ်အဲလိုဟာတွေကြီးတဲ့ဒီဘဝတွေကိုပြောင်းလဲနိုင်တယ်နောက်တော့ဘဝတွေကိုပြောကြံနေလို့ဒါကြောင့် ကုသိုလ်ရှင်ဖြစ်နေနေလို့ရှိရင်ပြင်းစရတဲ့သဘောတွေနဲ့ဒေါသတွေရှိနေတာပဲအဲဒီတော့အဲဒီပြင်းစရတဲ့သဘောရှိလို့ပြင်းစရတဲ့သဘောမပြင်းစရတဲ့ပုရုရှင်ပုဂ္ဂိုလ်ဟာမပြင်းစရတဲ့သဘောလေးကြောင်းပြီးတော့မှပြင်းစရတဲ့သဘောလေးအောက်ကြည့်ပြီးတော့မြင်လေချင်းမှရှင်းချောင်းမယ်ဆိုတော့ကျေဥစွာပြီးသိကလေးနဲ့ကြောင်းလိုက်ပြီးတော့ပြရနောက်သူ့ရဲ့တိုးတက်ပြီးတော့ ဉာဏ်ကြောင့်မှုကိုလုံးလုံးဖြစ်နေအောင်လို့ဝိပဿနာတရားတွေပွားများရမယ်ဝိပဿနာတရားပွားများပြီးအရိယာမဲရောက်စီရမယ်အရိယာမဲမှာလည်းပဲခုနပြောတဲ့တဲ့အနာဂတ်မြတ်တဲ့အောင်ရောက်အောင်အာထုပ်ပြီးတော့သွားရမယ်အဲဒါအင်းမညွတ်တဲ့လမ်းကိုညွတ်တဲ့လမ်းကကြောင်လွှဲသွားတယ်သူပါတဲ့မညွတ်တဲ့စိတ်ကံကိုညွတ်တဲ့စိတ်ကံကကြောင်လွှဲပြီးဆင်းလာတဲ့တာနဲ့သူပါပဲဒါလိုလိုပါပဲဒါပဲလား လမ်းကမတော့ညာကလမ်းကလည်းသွားလိုက်ပြီးရတယ်အဲ့ဒါလိုပဲမြင်းစရတဲ့သဘောရှိနေတဲ့ပုဂ္ဂိုလ်ကမြင်းစရတဲ့သဘောကိုသိအောင်လို့သိရခြင်းဖြင့်သမာဓိခြင်းဖြင့်နောက်ဆုံးပညာခြင်းဖြင့်အရိယာမေဖို့ရောက်အဲအနာဂတ်ဖို့ရောက်အောင်အားထုတ်သွားလို့ရှိရင်ဒီမြင်းစဲမှုဟာကျင်းသွားမယ်ဒါကြောင့်မို့မြင်းစဲမှုကိုမမြင်းစဲမှုနဲ့ကြောင်းလဲမြင်းစဲမှုကိုမမြင်းစဲမှုနဲ့ကြောင်းလဲရဒါဖြင့်မြင့်ဖို့ သူကမြင်စေမှုရဲ့ဆန်းကျင်ရတဲ့မြင်စေမှုနဲ့တောင်းတသွားမယ်လို့ဒီလိုစိတ်ဆောက်တည်ပြီးပြင်ရမှာအကဲဆိုပါအောင်လား။များတွေကမြင်စေကြနေရမှာမာတို့ကတော့မြင်မှုတည်းကြည်စေတာပါစေအရှင်ကိုရှင်းပြီ သောသိဉ္ဇဘဝိသေနိသိဉ္ဇမှုကိုသိဉ္ဇမှုနဲ့ဆောင်တော်မူဟောနောက်တစ်ခုကဒီရာဟုစေနာရေရေကြီးအာဟုဒလာဓမ္မသာဝေတိဘောဘာဝံဇမနိယရေရေကြီးဒုဒလာဓမ္မသာဝေတိဥပိပံဇမနိယသုံးနာသဒ္ဒသုံးနာပြေတာဒီဝမအာဖြင့်ရေရေကြီးဒုဒလာအာဟုဒလာဓမ္မ အလုံးစုံသောကုသိုလ်တရားတို့သည်အတ္တိပြုဝင်သာပေတေထိုအလုံးစုံသောကုသိုလ်တရားတို့သည်အတော်ဘာလုံးစုံနည်းရအောက်ဖို့ကိုသွားရကုန်၏အကုသိုလ်ရေအကုသိုလ်ရေဘဝအကျိုးပေးရတဲ့အကုသိုလ်ရှိတယ်အကျိုးမင်းနိုင်တဲ့အကုသိုလ်တွေရှိပါတယ်ဒီဝါဒပတ်သက်ခြင်းအစရှိခြင်းကြီးရဲ့တန်သွားတဲ့အကုသိုလ်တွေကဘယ်ဘဝတွေအကျိုးပေးရပါလဲ အဲဒီလောက်မဟုတ်တဲ့မာမာအကုသိုလ်တွေရဲ့ရှိတာကိုလောဘဒေါသနည်းနည်းသေးသေးဖြစ်တာတွေရဲ့ရှိတယ်အဲဒါတွေကတော့အပေဘဝတွေပြန်ကျိုးဝင်ပေးတာဒါပေမဲ့လည်းမကောင်းကျိုးတော့ပေးရတာလေသူကအကြောင်းမျိုးလို့ချင်းမကောင်းကျိုးပေးရတယ်ဒါကြောင့်အလုံးဟာအောက်ဖို့ကိုပို့ရတဲ့ဥစ္စာတွေအကုသိုလ်တွေများသူအကြောင်းမျိုးလို့ရှိရင်ဘယ်လိုရောယုံညံ့တဲ့ဘဝတွေကျိုးပေးရတယ်

ဒေါဘာကိဉ္စမိယအောက်ဖို့ကိုသွားယူရတဲ့တရားတွေပဲဝိသေစီကုသရာဓမ္မလုံးစုံသောကုသိုလ်တရားတော်ကိုသံတရှိကုန်၏သာဝေတေတော်လုံးစုံသောကုသိုလ်တရားတော်ကိုဥပ္ပဒိပါဉ္စမိယအထက်ဖို့သို့သွားယူရကုန်၏ကုသိုလ်တရားတွေမှာလည်းဘဝကိုဖြူစရာတဲ့ကုသိုလ်တရားရှိတယ်ဘဝဖြူလာအောင်မတန်ခွာတဲ့ကုသိုလ်တရားလည်းရှိပါတယ်အဲဒီမှာဗာမိပါဒဝရမိစသည်ဖြင့် သက်တာနဲ့ကုသိုလ်တရားတွေကလူဝနာဘဝကောင်းမြတ်တဲ့ဘဝတွေရုပ်ပေးတတ်တယ်ဒီလိုမျိုးတဲ့တာမန်ကုသိုလ်တရားတွေကဘဝပြောင်းကျုံပေးနေတာတွေရှိတယ်အဲဒါလေးတွေကလည်းပဲအဲအသက်ရှင်ခြင်းနာခြင်းနဲ့စသည်ဖြင့်ကောင်းကျိုးတွေတော့သူကပေးတတ်ပါတယ်ဒါကြောင့်ကုသိုလ်တရားဟုတဲ့များကြီးကြီးသေးသေးအထက်ဖို့ကိုသွားစီရတဲ့တရားကြီးတွေပဲဒီဝါမဝါကောသုံးနာ ဝိန္ဒရာတာပုဂ္ဂလတာအဝိဟိန္တာဥပိပါဒာယဇုံနာရှိသောဇုံနာဧဝမရောသောဤသူပင်လင်ဝိန္ဒရာတာပုဂ္ဂလတာညင်းစေတာသောပုဂ္ဂိုလ်အားအဝိဟိန္တာမညင်းစေမှုသဘောတရားသည်ဥပိပါဒာယအသက်ဖို့လို့ငါဟောသည်ဖြစ်၏အဲကုသိုလ်တရားတွေဟာအသက်ဖို့ကိုပို့တတ်တဲ့ ဘောကြီးဖြစ်တယ်လို့ပဲညင်းစရတဲ့ညင်းစမှုမကျင်းသေးတဲ့ပုရုဇဉ်ပုဂ္ဂိုလ်မှာညင်းစမှုပယ်ခြင်းမညင်းစေခြင်းသဘောလေးဟာအထက်တန်းတက်ဖို့ရပဲသင်တန်းတက်သွားဖို့ရလူတွေကသင်တန်းတက်ခြင်းနဲ့ယာရုသနာမရတော့ဘာလို့များသင်တန်းတက်ခြင်းနဲ့ဒီဘဝခြင်းနဲ့သမ်းသာခြင်းနဲ့အဲဒီဘဝသမ်းသာဟာ ဘာဖြစ်တယ်မလို့ဆိုရင်ညင်းစဲမှုတွေဘောရသင်္သာဝရတို့ဆိုင်မြေတော်မှာလည်းမညင်းစဲမှုနဲ့သင်္တန်တက်မီဆိုတော့သူများတွေကညင်းစဲကြမှုနေရာမှာမာရောတော့အဲညင်း ညဉ့်စဲမှုကျင့်စေမည်ဣတိတာပါစေတဲ့ကျင့်ကိုကျင့်မည်ဒီလိုပင်မျိုးကိုဖြစ်စေမည်ညဉ့်စဲမှုကိုညဉ့်စဲမှုဖြင့်ဆောင်ရွက်မည်မညဉ့်စဲမှုနဲ့အစဉ်တတ်တတ်မည်မညဉ့်စဲမှုနဲ့ စင်တန်တက်မယ်ဆိုနှလုံးသွင်းပြီးတော့ကျင့်ရမှာနောက်တစ်ခုကခေါင်းမကိလေစိတ်ဖြစ်စေရှောင်းသွေးထက်စဉ်ငြိမ်းအောင်ခြင်းဆိုအဲ့ဒါ၅ဝါရကိလေသာခေါင်းမဇေရာကတဝါရကိလေသာခေါင်းမအောင်အဲကိလေသာကျင့်ကိလေသာပယ်နေအောင်စိတ်ကိုဖြစ်စဉ်လဲဆိုတာတဝါရ အဲဒီဝိညာဉ်သာဆိုင်တဲ့တရားတွေကိုကြောင်းတာကတော့ဝါရဝိညာဉ်တရားတွေကိုအဝိညာဉ်တရားဖြင့်အထက်အထက်အထက်ဆင့်အထက်တန်းဆင့်တက်မယ်ဆိုတာလောဝါရလေးဝါရပြီးတော့နောက်ဆုံးလောဝါရရှိပါတော့သောဝတ္တသုံးက ပလိပါပฏิပန္နောပရံပလိပါပฏิပန္နောဥဒရေတတိတိဒါနာဝိဇ္ဇေတိသောဝတာသုံးနာအပိပါပฏิပန္နောပလိပါပฏิပန္နောပရံဥဒရေတတိတိဌာနမေတ္တဝိဇ္ဇေတိသုံးနာသဒ္ဒသုံးနာသောသောပုဂ္ဂိုလ်သည်ပလိပါပฏิပန္နောကျွညွန်လေဆွညွန်ဘွယ်ထဲ၌နိဗ္ဗာန်နေလျက်ဝါနိဗ္ဗာန်သောသောပုဂ္ဂိုလ်သည်ဝတ္တရှင်သည် ပလိပါပရိပါဏဆင်းရဲဝေဒနာ၏ကျွနေနေသောပရံပရဝါကိုဥဒိရေဥဒိတတိသေတ္တနိုင်လက်တံဤဒီကံယူသောကြောင့်ဤနဝိသတိမရှိပေဇောနာစေသာဇောနာအပလိပါပလိပါဏောဆင်းရဲဝေဒနာ၌မကျွမနေသောသောထောပုဂ္ဂိုလ်ဤဝဒစင်စေပလိပါပလိပါဏံဆင်းရဲဝေဒနာကျွနေနေသောပရံပရဝါကို ဥဒ္ဓိတတိစေတနာတာဣတိတံရောတော်ကြောင့်နဝိသတိရှိတယ်အဲလူပြောက်ကကျွန့်ွယ်တဲ့ကြားနေတယ်ကျွန့်ွယ်တဲ့နင့်နေတယ်နှာခေါင်းကြီးရောက်လို့ဆိုတော့မဇ္ဇမဇ္ဇတဲ့နှာခေါင်းနဲ့ဆွန့်ကြည့်ဝင်ုံမျှပြီးတော့အဲဒီရောက်လို့နင့်နေတယ်အဲဒီလိုနင့်နေတဲ့ပုဂ္ဂိုလ်တယောက်ကအခြားသူတယောက်ကလည်းပဲဆွန့်ွယ်တဲ့နင့်နေတာရှိအဲဒီအခြားသူကို တင်နိုင်မှာမလားတင်နိုင်မှာမလားဆိုမတင်နိုင်ဘူးတဲ့ဘယ်နဲ့ကိုယ့်ဟာကိုယ်တော်မှမြင်တယ်ကိုယ့်ဟာကိုယ်တော်မှမြုပ်တော့မလို့ဖြစ်နေတာသူများကတင်မှုရဘယ်တတ်နိုင်မှာလဲမတတ်နိုင်ဘူးကိုယ်ကမကျွမ်းတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တယောက်ကသုံးပေါ်တယ်မကြဘူးဘုံဘောကပဲရှိနေတယ်လူတယောက်ကသုံးပေါ်တယ်ကြရင်အဲ့ဒါကိုတော့တင်နိုင်တယ်လက်ဆွဲတင်နိုင်တယ်အဲဘောကွင်းကြီးကျိုးတွေပေးပြီးဒီကရဆွဲတင်နိုင်တယ်ဝါလုံးကလည်းထိုးပေးပြီးတော့တင်နိုင်တယ် အနည်းနည်းနဲ့ပဲနည်းနဲ့ဆိုတော့ကိုယ်မောကပုဂ္ဂိုလ်ကတော့တင်နိုင်ပါတယ်အဲ့ဒါလို့ဝိင်္ဂတရားဖြင့်ဝိင်္ဂတရားပြောက်အောင်လို့မတန်နိုင်ဘူးတဲ့ညှင်းဆဲမှုဖြင့်ညှင်းဆဲမှုပြောက်အောင်ဘယ်တော့မှလုပ်လို့မရဘူးညှင်းဆဲမှုကိုမညှင်းဆဲမှုနဲ့ပါလဲပဲနိုင်တယ်အညစ်အကြေးကိုအညစ်အကြေးနဲ့ဆွေးလို့မရှင်းမစင်ကြဲသလိုပဲအညစ်အကြေးကိုစင်ကြဲရရင်လည်းဆွေးမှပဲစင်ကြဲတယ်အဲ့ဒါလို့ဆိုလိုပါတယ်သူက သောဝတဆုံးကအတ္တံတော်အာဟုတော်အာသရိနေဘုဒ္ဓပရံဝိနည်းတတိအပရံဓမ္မတတိဝိနည်းတတိပရိနိဗ္ဗာပေတတိဒီနေတနာဝိသတိသောဝတဆုံးကဒံတော်ဝိနည်းတော်ပရိနိဗ္ဗုဒ္ဓပရံဓမ္မတတိဝိနည်းတတိပရိနိဗ္ဗာပေတတိဒီဌာနမေရဝိသတိသုံးနာစကားသုံးနာအတ္တံတော် မယင်ကြည့်သေးသောအဝိနိသောဒုက္ခသုံးပါးဖြင့်မဆုံးမရသေးသောအပရိမေဘုဒ္ဓကုသတာမိမငြင်းအေးသေးသောဘောဓပုဂ္ဂိုလ်ဒီဝဒဆင်းဖြင့်ပရံသူဘကိုဓမ္မတတိယင်ကြည့်စေလကဝိနည်းတိဒုက္ခသုံးပါးဖြင့်ဆုံးမနိုင်လကပရိနိဗ္ဗာန်ပေတတိကိရတာမိငြင်းစေလကဤဒီတံဤသောအကြောင်းမိနာ သုတိလာဌာနယူအကြောင်းနေနာဝိဇ္ဇတိမရှိပေကိုကမယဉ်ကျေးသေးပဲနဲ့ယဉ်ကျေးတဲ့အကျင့်ကိုကျင့်မထားရဘူးလို့ဆိုလိုပါတယ်ကိုကသစ္စာသုံးပါးမကျင့်ရသေးပဲနဲ့ကိုကကိုယ်မှာကိလေသာမီးရမမြင်သေးသေးပဲနဲ့သူတော်ဘာကိုယဉ်ကျေးအောင်သစ္စာသုံးပါးကျင့်နေအောင်ကိလေသာမီးမြင်အောင်ပြုနိုင်နိုင်မယ်ဆိုတာမရှိဘူးသုံးနာစေတာသုံးနာ ဒန္တောယဉ်ကျေးပြီးတော့ဝိနိတော်ဒီကသုံးပါးဖြင့်ဆုံးပါပြီးတော့သတိဉ္ဘုဒ္ဓသုတ္တာမြည်ပြီးတော့သောတောပုဂ္ဂိုလ်ဝရရှင်ရဲ့ပရံတော်ဘာကိုဓမ္မတတိယဉ်ကျေးစေတဝိနိတတိဒီကသုံးပါးဖြင့်ဆုံးမနိုင်တာပရိနိဗ္ဗာန်တတိကိလေသာမိမိစေနဲ့လတံဣတိတာဒါနာဤသို့သောအကြောင်းဝိသုဒ္ဓိရှိပေ၏အဲကိုယ်တိုင်က တရားကျင့်သုံးလို့ယဉ်ကျေးနေပြီသီလသမာဓိဉာဏ်သိက္ခာတွေကျင့်ပြီးပြီကျင့်ပြီးတော့ကိလေသာတွေလည်းငြိမ့်နေပြီဆိုလို့ရှိရင်တော့တဘာတော်ပုဂ္ဂိုလ်ကိုသုံးမနိုင်တဲ့အဲသီလသမာဓိပညာအကျင့်သိက္ခာဖြင့်လည်းပဲသင်ကြားပြီးတော့ကျင့်စေနိုင်တယ်နောက်ပြီးတော့ကိလေသာမျိုးတွေလည်း

ဝိန္ဒကတာပုဂ္ဂလတာအာဝိန္ဒာဟောတိပြိနိဗ္ဗာနာယသုံနာจิตာသံဧဝမောကဣတိဝေနံဝိန္ဒကတာပုဂ္ဂလတာနှင်းစရသောပုဂ္ဂိုလ်ဤအာဝိန္ဒာမငင်းစေခြင်းသောတိပြိနိဗ္ဗာနာယသေတာမိနေခြင်းဟာဟောတိဖြစ်ပေ၏ငင်းစေမှုမကင်းသေးတဲ့ပုရုษရဲ့ပုဂ္ဂိုလ်မှာယခုမငင်းသောတဲ့နောင်ကိုငင်းစေမှုကဖြစ်နိုင်တယ် အဲဒီလိုပုဂ္ဂိုလ်မှာမငင်းဆဲမှုငင်းဆဲငင်းဆဲခြင်းမှာရင်ဆောင်မှုမငင်းဆဲမှုဟာဉာဏ်ခါသိငင်းမှုကိလေသာငင်းမှုရပဲဉာဏ်ခါသိငင်းငင်းလို့ကိလေသာငင်းငင်းလို့ရှိရင်ပြမငင်းဆဲမှုလားလို့ကြောက်ပြီးတော့ပြေးဖို့ဆိုလိုပါတယ်။ဒါရင်ဒါလေးဆိုကြအောင်လေ။သူများတွေကငင်းဆဲကြနေရာမှာသာတို့ကတော့ ပွားမှုစဉ်းစေမည်သိတာပါစေတဲ့အခြင်းကိုကျင့်မည်သောတညောကိုဖြစ်စေမည်သိကြမှုကိုသိကြမှုနဲ့ကြောင့်လည်းမည်သိကြမှုနဲ့စင်တတ်တယ်မည်သိကြမှုကုလေသာမှုကို သဲမှုနဲ့သင်္သာကြီးဒါကငါးဝါရရှိတယ်ခေါင်းပါကြီးလေးကိလေသာခေါင်းပါကြီးလားတဝါရဘယ်ပြောင်းလို့ဆိုတော့ကိလေသာပါးစီရဲ့အကျင့်ကိုကျင့်ပြီးပြန်လာတဝါရသိဖြစ်စေတဲ့ဒီလိုသိမျိုးကိုသိစေနေတာကတဝါရကြောင်သွေးမြင်စဲမှုကိုမမြင်စဲမှုနဲ့ကြောင်လဲနေတာတဝါရဖက်ခင်မမြင်စဲမှုနဲ့အစဉ်တန်တက်နေတာတဝါရ ငြိမ်းအောင်ခြင်းရင်းစဲမှုကိလေသာမိကိုမငြိမ်းစဲမှုနဲ့ငြိမ်းတာမိအလုံး၅ဝါရရှိတယ်။အဲဒီကောင်းစဉ်ဝါရလေးဆိုကြအောင်လေ။အောင်းပါအကြည့်လေ။ဖြစ်စေ။ကြောင်းကိုဆက်စင်။ကြောင်းခြင်းအောင်းပါအကြည့်လေ။ဖြစ်စေ။ကြောင်းကိုဆက်စင်။ ဆောင်ခြင်းအပုတ်တိုင်းပုတ်တိုင်းဒီလိုသွားမှာ44ခု5ခု5ခုဒီလိုသွားမှာအဲဒါမြင်ကြတော့ဘယ်ပြည့်စုံမမြင်ကြတော့ဘယ်လိုရိုးကြည့်တော့ဆိုတော့ကုလကမဝိသေနာတော့မှာဟောတာပါသူပါဆိုတဲ့လူတွေကမြတ်စွာဘုရားတော်သားလို့လူလူချင်းတူပါရဲ့သူပုဂ္ဂိုလ်ကအနာရောဂါများတယ်သူပုဂ္ဂိုလ်အနာကျင်းတယ်ဘာကြောင့်လဲ အကြောင်းတစ်ခုတည်းဆိုလို့ရှိရင်လည်းပဲဒီလူပြလူလူချင်းတူပါရင်လည်းဘယ်ညာကွဲပြားနေတယ်လဲလို့ဆိုတော့မြတ်စွာဘုရားကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာရှိတယ်ကောင်းသောကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေကနာယောဂပြုခြင်းကြမှာလဲအကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေကနာယောဂများတယ်ဘယ်လိုအကုသိုလ်ကနေဆိုညှင်းဆဲတဲ့အကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေနာများတယ်ညှင်းဆဲမှု အကုသိုလ်ကကျင်းတဲ့ပုဂ္ဂိုလ်တွေကကျမ်းမာတယ်ဆိုတာဟောတာပါဒါလေးအမှတ်သားလေတော့မယ်ဆိုရမယ်ညင်းစေသူကနာမြာနာကျမ်းမာပြီညင်းစေသူကနာမြာနာကျမ်းမာပြီညင်းစေသူကနာမြာ ကြပါ၏သို့မြတ်စွာဘုရားလက်ထက်က ပြုကြတဲ့သိတာဆိုရင်မရှိဘူး။ဘာဝတိမျိုးကထွက်ပြီးရဟန်းကြီးရဲ့မသေးပါပဲမူလမြင်တာသိတာတဲ့သူမြင်ရ။ရသော်ပြတရားနာပြီးသံဃာဝိသင်ရထုံရောက်ခြင်းလို့သာသနာတော်ရဟန်းကြီးအဲရဟန်းကြီးပြီးတော့ ဒီလားသမာဓိပညာကျင့်တွေကိုကောင်းမွန်စွာကျင့်ပြီးတော့နေပါတယ်အဲဒီတည်းမှာသူမှနာယောဂါတွေဖြစ်တာအစကတော့နာစီလောက်အသေးမွားလေးတွေခူးလေးတွေပေါက်တာနောက်တစ်ကြီးကြီးခူးလုံးကြီးကြီးတွေပေါက်တာကြီးကြီးတော့ကြီးကြီးတော့ပဲကြီးကြီးတော့ဒီကနေပြီးတော့အိုးကြီးကြီးချင်းတော့အိုးကြီးကြီးချင်းတော့ဆိုတော့ကြီးလာတာပေါ့အဲဒီတော့ခူးကြီးတွေဖြစ်ပြီးတော့ပေါက်ကွဲအဲကိုယ်မှာဒီလိုလုံးရကြံနေပြီဘူးတိုင်းတွဲကြံနေပြီဘူး ဝေးဒီလေးနဲ့ဝေဘုတ်ဒီဘုတ်ရင်းနဲ့တခါလေညွန်စရာပြည့်ပြီးတော့ဒီထဲကနေပြီးတော့အယိုးတွေလည်းသို့ပြီးတော့အတိုင်းတော်မထောင်အယိုးတွေလည်းအခုကြာလာလည်းသို့ကြည့်တယ်သူကအလုံးမဆောင်ဘူးဆိုရင်အယိုးတွေကကျိုးကျိုးဆိုသို့သွားတယ်အယိုးတွေကလည်းသို့ပြီးတော့ကျိုးအဲလိုဖြစ်နေတော့သူတကြီးတွေကလည်းမပြုစုနိုင်တော့ဘူးတဲ့ဟုတ်တယ်ဒါဆိုတော့ ပြုစုနိုင်ခဲ့တယ်မိဘတော်သာသမီရဲ့ပြုစုရတဲမလွယ်ဘူးဆရာနဲ့တည်းပြီးဆိုတော့ဒီလောက်ဆိုးရနေတာပြုစုရတဲမတတ်နိုင်ဆိုတော့ပြစ်ထားကြပြစ်ထားကြတော့ညီကြီးတွေနဲ့လူလဲပြီးတော့သူကဒုက္ခရောက်ညဇာရလောကကိုစက်ကြည့်တဲ့အခါအဲဒီပုတိကတာဒိဋ္ဌဆိုပုတိကတာပုတိဒီလိုလုံးပုံနေတဲ့ဓာတ်ကိုဝေါ်ဒီလိုလုံးပုံနေတဲ့ဒိဋ္ဌလို့ဆိုလိုပါတယ်ပထမက သူ့မိရဒိဋ္ဌအရင်းကဒိဋ္ဌပဲဝိနိကာရဒိဋ္ဌမတွေဘူးမြတ်စွာဘုရားအမြင်နဲ့အဲမြင်တော့ဘယ်လိုအကြောင်းဖြစ်မလဲဆိုရင်အရာတခုဥပနိစ္စရှိတယ်ညာနာဖြစ်လို့တဲ့ပုဂ္ဂိုလ်ပဲပြုစုမယ်လို့ဒီလိုဒုက္ခရောက်နေတဲ့ကံမြင်တော့ရသော်လည်းကိုယ်တိုင်ကြောင်းနေလှည့်တယ်နဲ့ကြောက်ကြည့်ရင်းနဲ့အရင်ရောက်သွားတော့ရသော်လည်းဒီမှာဒီလိုဒီလိုကျူတဲ့နေရာသွားပြီးတော့ဒီလိုဥပဒေပါရဲ့ မျိုးတွေပါလေကျယ်ပြီးတော့အဲဘုဒ္ဓဂတတိကမထေကိုယူရအနန္တသွားပြီးတော့ရပြီးတော့နေတဲ့ကဘေးရရနေရမြင်လာတဲ့အဲရသော်ဘုရားကိုယ်လည်းမလုပ်ပါနဲ့ကြတယ်ပြီးတော့လုပ်ပါမယ်ဆိုပြီးတော့အဲဒီညာနေရဘုဒ္ဓဂတတိကမထေကိုမှပြီးတော့ဒီလိုကြိုထားတဲ့ဤကိုဒီကိုယူလာကြအဲဒီမှာရင်းနှွေးနဲ့သုတ်ပြီးတော့အသားမှာကတ်နေတဲ့ သင်္ကန်းကိုခွာတာအနာတွေမှာကနိုင်တယ်ဒီနည်းနဲ့စောစောပြီးခွာရပါပြီအေဒီခွာပြီးတဲ့အခါအေဒီကျော်အေဒီကျော်ပြီးတဲ့အခါကာလကျတော့အဲ့ဒီအေဒီကိုနေနာနေနာလို့ဆောက်လို့တဲ့အခါကာလကျတော့အဲသင်္မိုင်ကိုတခါဒီလိုဆုတ်ခွာပြီးတော့အေဒီဝုတ်ပြရခုန်ပြီးတော့သင်္ကန်းရတယ်ဘုရားတော်ကြောက်နေတယ်ဒီလိုသင်္ကန်းလဲပြီးပြန်ပြီးဒါပဲကြည့် အဲဒီသင်းမိုင်နဲ့ကျော်ပြုပြီးတော့လေငန်းငန်းပြီးထောက်တဲ့ခါကလာကျသင်းမိုင်ကိုကိုလည်းပဲပိုင်ရစ်စင်ပြောင်းသိကျော်ပြီးတော့တော်တော်ကောင်းတာပြန်ဖြစ်သွားဒီကောင်းထိုင်တာဖြစ်သွားတော့အနာရောဂါတွေမပြောင်းများတော့လည်းနည်းနည်းတော့ဒီကသင်တာဖြစ်အဲဒီမှာသင်းမိုင်အဲဒီဒီကျိုးရဝိုးပြီးပြီးတော့နေတဲ့အခါမှာဒီသာသနာရှိတော့သိချမ်းသာရှိတဲ့မြတ်စွာဘုရားတရားတော်ကိုဟောတဲ့အာသီရဝတ္တယံကာယော အာဇိရဝတ္တယံကာယောအယံကာယောဤကိုဟာအာဇိရမကြတော့ဘူးပထဝီဒီပိစေမြေကြီးပေါ်မှာလဲလျောက်ပြီးအိပ်ကြရမယ်အာဇိရဝတ္တယံကာယောပထဝီဒီပိစေဒီကိုကြီးဟာမြေကြီးပေါ်မှာလဲလျောက်ပြီးအိပ်ကြရတော့မှမကြတော့ဘူးသုတ်သောအဘိဓဝိညာဏော အဲဒီကိုကြီးကကိုယ်သက်သက်ပဲရုပ်သက်သက်ပဲဖြစ်တော့မှာအပိဓာဝိညာဉ်တော့အတိစိတ်ဝိညာဉ်မရှိပဲနဲ့ထုတ်တော့သူတော်ဘာတွေကသုံးပြထားလို့တဲ့ဒီတဲ့ခါကျတော့သူသုတ်တန်တွေဘာတွေပြစ်ထားရတော့မတတ်နိုင်ဘူးဘယ်သူမှအိမ်မှာမထားနိုင်ဘူးပဲလို့ဖြစ်တဲ့ဆင်းတဲ့ပုဂ္ဂိုလ်တွေကြည့်ပြီးဒေဝီသမားတော်သုတ်တန်သွားဆွန့်ပြန်ပြီးရင်လည်းကျုပ်မြင်းနဲ့မြုပ်တချို့ကလည်းမမြုပ်နိုင်ဘူးဒီလိုဒီတိုင်းနဲ့ပြစ်ထားအဲဒီဟာကိုကြည့်ပြီးတော့မြတ်စွာဘုရားဟောပါတယ် မြေရကောင်ကကလင်္ကရာဘာနဲ့ပြီးကြတယ်ဆိုလို့ရှိရင်အသုံးမကျတဲ့ခြင်းစားဒီသားကြောင့်များလို့ပဲအသုံးကျတဲ့ဥစ္စာတွေတော့အဲအိမ်တိုင်းတို့ဇရီရင်တို့စသည်ဖြင့်သုံးလို့ရတာတွေတော့ကိုတော့ခုတ်ပြီးသားတွေယူတာသုံးကြတဲ့အကောက်ကွေးအဲဒီ အတိုင်းအပြားအနာတွေပါလေသုံးလို့မရတဲ့ဥစ္စာတွေကြတော့တော်တယ်သူကသူပြစ်တာပဲသူမှယူဆက်နေတယ်မရှိဘူးအဲ့ဒါတော့ပဲဒိဋ္ဌာဒိဋ္ဌာဒေသိကာယောကိုဤအဘိဓဝိညာဏောခင်းသောစိတ်ဝိညာဉ်ရှိသည်ဖြင့်သုတ်သောတဘာဝသူတို့ကသုတ်တံပညာနဲ့သုတ်ပြထားသည်ဖြင့်အာသီရမပြမြင့်မီဝတ္တစင်စေပထဝီမြေပေါ်၌ဒီလေသတိ စင်းစင်းအေးအေးနေရတော့ဘူးမကြတော့ဘူးဒီနေပါလည်းပဲမူဝနေရထံဝကလိညရံသုံးမကြတော့အဲသင်ကြောင့်သင်္ကြခဲ့လို့ပင်သိကြတော့ဘူးတဲ့လက်သာကြာဒီဒေသနာဟောသောသောကလည်းပဲသူကြားတော့ကြည့်လို့နေမှာပေါ့ဆရာရဟောလိုက်တော့ဒီတရားဒေသနာနာရင်နဲ့ဥပဒနာညာအစဉ်တိုင်းတည်းပြီးတော့အရဟတဘုရားဌာနဖြစ်သွားတယ်ဉာဏ်သာဖြစ်ပြီးကြားရင်လည်းပြိဋိဘံကံသွား နေချင်းညိုပြီးတော့အယုဒတွေကိုလည်းပဲဟိုလည်းသိကြည်တယ်တဲ့သာပြာသိကြည်တယ်ဓာတ်တော်ဆိုတာအယုတွေပါပဲဟိုအလုံးလုံးမျိုးမဟုတ်ပါဘူးခုကလာဗမာပြည်ကတော့ဘုရားဓာတ်တော်တွေလို့ညာနာတွေလည်းတွေ့တယ်ဘုရားဓာတ်တော်တွေအလုံးလုံးဖြစ်တယ်လို့အောင်းမြင်တယ်မဟုတ်ပါဘူးညာနာကယဟနာအယုတွေပါစလိုက်ဖို့ပြဒီမောလာယိုးတွေကဒီတိုင်းမှာပဲတရိုးချီယိုးတွေဒီတိုင်းနေတာပါအလုံးလုံးနေမဟုတ်ပါဘူး

သို့သောကနာယောဂကြီးကိုပြရပါကလေးတော့မကြောက်ကြတော့အာသူမှုနဲ့သူပဲတဲ့သူကသူလုပ်လာတာတဲ့သူများလုပ်တာမဟုတ်ဘူးသူများကလုပ်လို့ဖြစ်တာမဟုတ်ဘူးသူကသူပဲလုပ်တာသူကသူခံမိလာတာတဲ့သူတော့သတ္တဝါများဆိုတဲ့လက်ထက်ကသာသနာ့ရဲ့ကြောင့်လည်းတဲ့တုန်းကသူကနှင်းမုတ်ဆိုဖြစ်ခဲ့တယ်နှင်းမုတ်ဆိုပြီးတော့မြတ်ကြီးက ဖမ်းပြီးတော့ရောင်းစားပါတယ်အကျိုးမဲ့တွေတော့လည်းနေချင်းရောင်းလို့မကုန်နိုင်တဲ့ဥစ္စာတွေကိုသားလိုက်လို့ရှိရင်ပုဂ္ဂိုလ်မှာဝယ်သားတယ်ဥပါဒလို့အေးရမ်းတာလည်းမကြည့်ရဘူးသူကဒီကရှင်နဲ့သခဲတွေမှာလည်းဟုတ်တယ်ဒီကျဲနဲ့ပါလည်းပြင်ရလို့ရှိရင်လူကြရတာအောင်မှာဟိုတုန်းကတော့ဒီလိုကလည်းမရှိမရှိတော့အဲ့ဒီမှာငှက်တွေကိုမပြေးနိုင်မပြနိုင်အောင်လို့တောင်းနေသိုးထားကြောက်တွေသိုးထားတယ်လို့လှုပ်ထားတာလည်းဆိုတာ ဘုရားလာတဲ့ဒီလိုပါတွေကြည့်တာပါပဲအတော်အရှင်တိုင်းငါးဒီပါတွေအရှင်တိုင်းဒီလိုပဲမသွားနိုင်အောင်လှုပ်ထားတာကြည့်ပါတယ်သူကအဲဒီပါတွေလည်းဒီလိုမသွားနိုင်အောင်တောင်းနေနေကျိုးတာပဲအခုလည်းကြည့်တာပါပဲအဲဒီလိုပြုလုပ်ခဲ့တယ်တဲ့အဲဒီလိုပြုလုပ်နေရင်ဒီနေ့တော့ခါကာလကျတော့ရဟန္တာတော်ကတော့ဆုံးမကြွလာအဲဒီလိုဆုံးမကြွလာတဲ့အခါမှာငါတော့မကောင်းမှုတွေတော့အများကြီးလုပ်ထားတာပဲရဟန္တာမကြွလာဘူး ဆက်ပြုတ်ထားတဲ့အစွန်းနေနေလည်းရှိတယ်သူလည်းဥမာပဲသူ့ကိုပြန်တော့ဥမာပဲဆိုပြီးတော့ညာနာမပြေကိုစွန်းနေနေအသားရင်းတွေပေါ်တူစားဝတ်ချက်တာလည်းနေနဲ့ဒီအသားတွေချက်တာနေမှာပေါ့သူကအဲဒါတွေလူသားနဲ့နဲ့အဲလူသားနဲ့ခါကာလသူကဆူတောင်းနေတဲ့အရှင်ဘုရားလို့ရတာတဲ့တရားအဆုံးတန်အောင်ညှော့ဆင်နေရပါလို့လို့ဆူတောင်းလိုက်ညာနာမပြေများကလည်းပဲလူကြီးတဲ့ပြည့်စုံနေဆိုပြီးသူပြေးပြီးတော့ကြွားတော့

yoa wụrgr na ya ya ya ya ya ya ya ya na na na na na yoa graaaụiụlaerihaa aa aa eebụbwarciraa n ee laiee nayana aar naia tinye m ụbọwere ya bụ iryhe n'ie eya a e oima ụori e jia ụ e jirehe onye ya hi e aaja aiadọwara e naeena eroi အဲနတ်ပြည်လောကတွေလည်းဖြစ်တတ်ပါတယ်လူပြည်လောကဖြစ်လာကြလို့ရှိရင်လည်းနာယောဂသင်ရှင်ကျမ်းမာရတယ်ယောဂဝေဒနာမရှိဘူးအဲကျမ်းမာမှာလည်းယောဂဝေဒနာကျင်းကျင်တဲ့ပုဂ္ဂိုလ်တွေအဲဒီမငြင်းသေးတဲ့အပြင်ကျင်းမှုရပါပဲသူပြောတဲ့အဝိဇ္ဇာတရားပဲ44ပါးတဲ့အခုတစ်ပါးပြီးသွားတယ်နောက်43ပါးတဲ့ဒီတိုင်းဒီတိုင်းဒီတိုင်းကြောက်ပြီးတော့ဟောရမယ်နောက်ပုဂ္ဂိုလ်တွေကြတော့ အတူတူပေါ့လေဒီနည်းဘုကတော့အခြေခံနေဟောနေရတာကအချိန်ကြီးပုံကုန်းသွားအဲနောက်ပိုင်းနေကြတော့ဝိပဿနာနဲ့စိုက်တဲ့စတဲ့ဝိပဿနာတက်တဲ့နဲ့ဆိုင်တာတွေလည်းပဲအများကြီးပါပါတယ်အဲဒီကြမှာဝိပဿနာတွေပြောရမယ်ဒီနေ့ဝိပဿနာအသိပြောကြမှာမပါဘူးနည်းနည်းတော့ပဲပြောရဒီတရားသိရမယ် ယနေ့ဖို့၌ကျွန်ုပ်တို့ပြုသောဒါနာကုသိုလ်ဒါကုသိုလ်ဘာဝနာကုသိုလ်ယဝိသကုသိုလ်ရာဝရတော်ကုသိုလ်ယနာရတော်ကုသိုလ်သရှိသောသောင်းမှုပေါင်းဤဘုရားကော တို့ဟာ